ဝင်တို့ဒီနေ့2021ခုနှစ်ဖေဖော်ဝါရီလ9ရက်တနင်္ဂနွေနေ့ညနေ9နာရီချိန်သာဝရစကုဘေးရီယာမှာရှိတဲ့ထေရဝါဒဓမ္မကမ္မထလမ်းစဉ်အပိုင်း69ရောက်သွားပါပြီ။ပိုင်း69မှာဓမ္မနုပဒနာသဘောတရားရေးရာပိုင်းဘုန်းကြီးတို့သင်ကြားပို့ချနေဓမ္မနုပဒနာပိုင်းမှာ9မျိုးရှိအောင်နောက်ဆုံးပိုင်းသစ္စာ၄ပါးပိုင်းရောက်တယ်။သစ္စာ၄ပါးမှာလည်း ဒုက္ခသစ္စာအကြောင်းပြောနော်အများသူသိတာတော့ဒုက္ခသစ္စာစာပေမှာတော့သူကတော့ဒုက္ခအရိယသစ္စာအဲ့လိုတိတိကျကျပြောတာဆင်းရဲပဲလို့အရိယပုဂ္ဂိုလ်တွေသိရတဲ့သစ္စာတရားအရိယတွေသိရတဲ့သစ္စာတရားအဲ့ဒီအရိယသစ္စာတရားဘာတွေလဲဆိုဘုရားရှင်ကိုယ်တော် အမေးဖြေလေးနဲ့ဟောထားပါတယ်ပထမဆုံးအချင်းကျုံအနေနဲ့ဘုန်းကြီးတို့မွေဟိုနာတိဒါလည်းဒုက္ခအရိယသစ္စာပေါ့ဗျာဒီအခါကျတော့ဥဆွေတာငိုကြွေးတာခုနတခုချင်းပြောရင်မွေးတာအိုတာတေးတာဒါလည်းဒုက္ခအရိယသစ္စာပဲဒါကြောင့်မွေးအိုတေးဆိုဒုက္ခအရိယသစ္စာ ပူဆွေးရတာငိုကြွေးရတာကိုယ်စိတ်ကိုယ်မချမ်းသာတာစိတ်မချမ်းသာတာကိုယ်စိတ်ဆင်းရဲရတာပေါ့လေပြီးတော့မူမေးသွားဆင်းရဲတာပဲဒါတွေကလည်းဒုက္ခအရိယသစ္စာပဲအဲကြောင့်ပူဆွေးငိုကြွေးကိုယ်စိတ်ဆင်းရဲမူမေးဒါတွေလည်းဒုက္ခသစ္စာပဲမုံဆုံချစ်ခွဲမုံတဲ့ပုဂ္ဂိုလ်နဲ့ဆုံရတယ်ချစ်တဲ့ပုဂ္ဂိုလ်နဲ့ကွဲပွားကြတယ်ဒါလည်းဒုက္ခအရိယသစ္စာပဲ လိုချင်တာကြမရဘူးလေမရတော့ဒုက္ခတွေဖြစ်ကြမရတာကိုမှလိုချင်တဲ့ဒုက္ခဒါလည်းဒုက္ခဖြစ်ကြတော့ပြီးတဲ့ခါကျတော့အဲ့ဒီဒုက္ခအလုံးကိုအကျဉ်းချုပ်ရင်ဘုရားဗာမိတ်လဲဆိုတန်ခိတ်တေနာပြစုပါရတဲ့ခန္ဓာဒုက္ခအကျဉ်းချုပ်အနေနဲ့ပြောရင်ဆွလွန်တွေ့တာနေတဲ့ခန္ဓာ၅ပါးဒုက္ခဒုက္ခရိယသစ္စာပဲလို့ဘုန်းကြီးပြော အဲ့လိုမိန်သွားမယ်အဲ့ဒီထဲမှာဘုန်းကြီးတို့ဇာတိမွေဝနာတိဒုက္ခတွေအကျယ်ပြောပြီးသွားပါပြီခုဆွေငိုကြွေးကိုစိတ်ဆင်းရဲမူမေတဲ့ဒုက္ခတွေလည်းကိုအကျယ်ပြောပြီးသွားပါမုံဆုံချစ်ကွက်ဒုက္ခတွေလည်းပြောပြီးသွားပါလူကျင်တာမရမရတာကမှလူကျင်တဲ့ဒုက္ခတွေလည်းပြောသွားပါဒီဒုက္ခတွေကြုံလာရင်ဆင်ញနှလုံးသွင်းလဲတက်တာတယ်သုံးဖို့တတိပဋ္ဌာန်တရားတွေနဲ့ နေရင်လည်းသတိပဋ္ဌာန်တရားနဲ့နေတဲ့ခါကျရင်တော့ဉာဏ်နေဖြစ်အောင်လုပ်နိုင်မှကျင့်နိုင်မှသက်သာတာပေါ့နော်အဲ့ဒါဆိုတော်တော်ငြိမ်းပါအဲ့ဒီတရားတွေအကုန်ချုပ်လိုက်လို့ရှင်ဘုရားကဒါတွေအချင်းချုပ်လိုက်လို့ရှင်ဆွဲလန်းနေတဲ့ဥပါဒณะခန္ဓာ၅ပါးပဲဒီလိုမိတ်သွားတယ်ပေါ့ဗျာအဲဆွဲလန်းနေတဲ့ နှစ်သက်သဘောကျနေတဲ့ဥပါဒณะခန္ဓာ၅ပါးပဲဒါဥပါဒณะ၅ပါး၅ပါးဆိုဒါတော်တော်များများကြားဥပါတယ်ယုတ်တရားနဲ့ပတ်သက်ယူပုပါဒณะခန္ဓာကိုယုတ်တရားကိုဆွဲလိုက်ခံစားတဲ့ဝေဒနာလေးကိုဆွဲလိုက်ရင်ဝေဒနုပါဒณะခန္ဓာမှတ်သားတဲ့တင်ညာလေးကိုဆွဲလန်းနေတင်ညုပါဒณะခန္ဓာစေစောတိုက်တဲ့စေနာဥဆောင်တဲ့စေတ္တသဘောတရားတွေပေါ့မြဝိနာတင်ညာလည်းစေတ္တသဘောတရားတွေ ဒီသဘောတရားတွေပေါ်မှာဘုန်းကြီးတို့ကဆွဲလန်းတွေ့တာနေသင်္ခါရုပ္ပခသင်္ခါရုသင်္ခါရုပါရဏခန္ဓာပေါ့နောက်ဆုံးအခုဘုန်းကြီးကြည်နေတယ်မြင်နေတယ်ဒါမြင်သိစိတ်ပေါ့ဘုန်းကြီးသာနာထောင်နေတဲ့ကြာသိစိတ်အနန္တအာယုံပြုနေအနန္တစိတ်စာနေစာသိစိတ်အတွေ့ထီအာယုံပြုအတွေ့ထီစိတ်အတွေ့စိတ်ဒီပေါ်မှာตาရာနေနှစ်သက်နေရင်ဒါဟာ ဘုန်းကြီးတို့ဝိညာဉ်ုပါဒခန္ဓာဝိညာဉ်ုပါဒနဲ့ခန္ဓာလို့ခေါ်ပါတယ်အဲ့မှာကျတော့ခန္ဓာတစ်ပုဒ်ဥပါဒံတစ်ပုဒ်ပေါ့နော်ဥပါဒံဆိုတာဘာလဲဆိုတော့ဆွဲလန်းနေတဲ့တရားပေါ့ဆွဲလန်းတာနှစ်သက်တာဆွဲလန်းတော့နှစ်သက်တော့အဲဆွဲလန်းနေတဲ့ဥပါဒံတရား၄ပါးရှိတာပေါ့ကာမဥပါဒံဒိဋ္ဌုပါဒံသီလပရုပါဒံအတ္တဝရုပါဒံကာမဥပါဒံဆိုတာတော့ အာယုငါးပါးကာမဂုဏ်တရားနဲ့ပတ်သက်တာပေါ့ဗျာအစင်အာယုအနာအာယုအစင်အာယုအတာအာယုအနာအာယုပေါ့စားစရာအာယုတွေ့ထိအာယုဒါဒီပေါ်မှာနှစ်သက်သဘောကျနေတဲ့သဘောတရားပါပဲဒိဋ္ဌုပါဒနဲ့သီလပတုပါဒအတဝါတုပါဒတော့တော့သူ့အကျင့်ချုပ်လိုက်တရားကိုရောက်အောင်လာဒိဋ္ဌိပေါ့ဆွဲလန်းနေတာကနှစ်ခုပဲရှိတယ်။ဒါရပြီးဆွဲလန်းတာရနှစ်မျိုးရှိတာပေါ့နော်။อืม တာယာပြီးဆွဲလာနာကြဘယ်လိုဆွဲလာနာလဲဒါငါဥငါဥစ္စာငါသားငါသမီးငါခန္ဓာကိုယ်ဒါနဲ့ဆွဲလာနေငါအနေနဲ့ဆွဲလာတာပေါ့နော်အဲလိုတာယာနှစ်သက်ပြီးကိုယ်ပိုင်အနေနဲ့ဆွဲလာနာတဏှာနဲ့ဆွဲလာတာပေါ့ငါကောင်အတ္တကောင်ဝိညာဉ်ကောင်အနေနဲ့အထင်မှားပြီးဆွဲလာနာဒိဋ္ဌိနဲ့ဆွဲလာနာပြီးတော့ဆွဲလန်းတယ်ဆိုတာတော့ဥပမာပေးကြမိဆိုတာလောင်စရာရှိလို့လောင်တော့မိလောင်စရာမရှိမလောင် ဆွဲလန်းတယ်ဆိုတာလဲဆွဲလန်းစရာရှိမှဆွဲလန်းတယ်ဆွဲလန်းစရာရှိမဆွဲလန်းဘူးဒါကြောင့်မို့ငါငါဥစားလို့ဆွဲလန်းရင်ဒါဥပါဒံလို့မှတ်ထားပါဥပါဒံနဲ့ခန္ဓာဥပါဒံခန္ဓာခုနပြောခဲ့တဲ့ဟာတွေပဲအဲ့ဒီမှာယူပုပါဒနဲ့ခန္ဓာယုတ်တရားတွေကိုဆွဲလန်းနေယူပုပါဒဒီလိုပါတယ်ယုတ်တရားတွေက28ပါးရှိတာပေါ့နော်ဒီမှာတော့ကြောင်းနာဝါရှောင်းနည်းနည်းပြောပါမယ် ယုတ်တရား28ပါးရှိပြီမဲ့လို့လူတိုင်းတော့ဒီ28ပါးလို့မရှိဘူးပေါ့ဗျာ။မှာမျိုးသားဆိုရင်တော့80ပါးဝါရုံမရှိဘူးပေါ့29ပါးပဲရ။မျိုးသမီးဆိုရင်ပုံပါဝါရုံမရှိဘူး29ပါးပဲရ။အဲ့ဒီထဲမှာတခါထပ်ခွဲအရင်10ခုကပညာယုတ်တွေဉာဏ်နဲ့ဟုတ်လား29ခုထဲမှာ10ခုကပညာယုတ်19ခုကပရမယုတ်ဟုတ်လား မြို့သားဆိုရင်အေဒီဘာဝယုတ်ဖယ်လို့16ခုပေါ့မြို့သမီးဆိုရင်ပုံမာဝယုတ်ဖယ်ထားတဲ့အတွက်16ခုဒါတွေကတော့ပရမယုတ်တွေအဲဒီယုတ်တွေကတော့လူတိုင်းလူတိုင်းရဲ့တဏ္ဍာမှာဖြစ်နေတော့ပေါ့နော်အဲ့ဒီ16ခုရုပ်16ခုထဲမှာဓာကြီးလေးပါဒါဓာကြီးလေးပါကလည်းကြားနေတယ်ဝဏအစင်းယုတ်ကာဏအနံယုတ်ရတ္တအရသာယုတ်ဩဇာအစီစေဩဇာ အဲ့ဒီရုပ်တွေပေါ့ဗျပေါင်းရင်အောက်ဒီဘက်ကရုပ်၈ခုခေါ်တယ်အဲ့ဒီ၈ခုပဲရှိတယ်အဲ့ဒီ၈ခုထဲမှာတော့တကြီး၄ပါးပို့ထင်ရှားတာပေါ့နော်ဒါကြောင့်တရားရှုမှတ်တဲ့ခါကျရင်ရုပ်ဆိုရုပ်တဘာဝမြောင်ရှုနာမ်ဆိုနာမ်တဘာဝမြောင်ရှုဘုန်းကြီးတို့အဲ့လိုမျိုးပြောရတော့ရုပ်တဘာဝမြောင်ရှုလို့ရှိရင်ရုပ်တဘာဝတွေမြင်လာမယ်နာမ်တဘာဝတွေမြင်လာမယ်နောက်ရှုရင်ရှုရင်လည်းကြောင်းရုပ်တဘာဝတွေမြင်လာအဓိကတော့တရားရှုမှတ်တဲ့ခါကျဒီ ပညာတွေပျောက်သွားပါလေဟိုဖောင်းပင်ရှုတယ်ဆိုရင်လည်းဘိုက်ပုံသနာပညာတွေပျောက်သွားအောင်ရှုပါနော်ပရမတ်ကိုမြင်အောင်ကြည့်တော့ပျောက်ပါတယ်ပရမတ်မမြင်အောင်မြင်အောင်မကြည့်တတ်ရင်တော့ဒီပညာပါပဲလမ်းဆုံးနေတတ်တယ်အဲဒါကြောင့်ပရမတ်မြင်အောင်ကမ္မဋ္ဌာန်းဆရာများသင်ပေးဖို့လိုတာပေါ့နော်အဲဒါကြောင့်ရုပ်ဆိုရုပ်တဘာဝမြင်အောင်ကြည့်နာဆိုနာတဘာဝမြင်အောင်ကြည့်ယုံနာတဘာဝတွေတိတိကျကျမြင်လိုက်တာဘုန်းကြီးတို့ပရမတ်ဆုံး နာမရိပါပရိစီတာနာယုတ်ကိုွဲပြသိတဲ့ဉာဏ်လို့ပြောပါတယ်။နောက်အဲ့ဒီဉာဏ်နေတဆင့်တက်ပြီးတော့ဘာသင်ပေးရလဲဆိုကမ္မထန်ဆရာမြတ်အကြောင်းကျိုးတဘာဝလေးတွေမြောင်သင်ပေးရ။အကြောင်းကျိုးတဘာဝလေးမြောင်အကြောင်းကြောင့်ကျိုးဖြစ်တာဆိုသိလာတယ်မြင်လာတယ်။များသောအားဖြင့်တော့ဒီဝင်လေထွက်လေတို့ဆိုရင်တော့ရှုခြင်းနဲ့စိတ်လေးသိပြီးရှုကြည့်လို့တာလို့ပေါ့။လှမ်းတဲ့အခါဆင်ညာချောတွေကလှမ်းခြင်းနဲ့စိတ်လေးသိပြီးလှမ်းတာလို့ကြည့်တဲ့အခါဆိုလည်းဒီလိုပေါ့။ တရားတတိထားပြီးတော့အကြောင်းညွှန်မြအောင်အဲဒီအကြနည်းနည်းခွဲပြတာပေါ့နည်းနည်းသဘောပေါက်ဘယ်လိုခွဲပြလဲဆိုတော့ဘုန်းကြီးကိုမြင်နေဆိုရင်ကိုယ်မှလည်းမျက်စိအဆင်းကလည်းကောင်းမှာอืมကိုယ်မျက်စိကလည်းကောင်းနေမှာပေါ့နော်ရှေးကအဆင်းအာရုံလည်းရှိမှာကိုယ်မျက်စိကမကောင်းလည်းမမြင်နိုင်ဘူးရှေးကအဆင်းအာရုံမရှိလည်းမမြင်နိုင်ဘူးသူနှစ်ခုပေါင်းလိုက်တဲ့ခါကျမှမြင်သေးစိတ်ကဖြစ်တာဒါကတော့အဓိကအကြောင်းရင်းပြောရတာပေါ့လေဒီမှာအလင်းရောင်တို့ ဆင်ញင်နှလုံးသွင်းမှုတို့ဒီအကြောင်းလေးမျိုးဖြစ်ပါတယ်။အကြောင်းလေးမျိုးမသိတော့မှဩငါမျက်စိကောင်းလို့တစ်ဘက်ကလည်းဆင်ရှိလို့ဒီနှစ်ခုကြောင့်ဒီမြင်သိစိတ်ကဖြစ်တာရှုမှတ်နေရှုမှတ်နေနောက်ပိုင်းဒါလေးတွေထင်ရှားတွေ့လာပါလေ။အဲ့လိုကြောင်းကျိုးဖြစ်အောင်မြင်အောင်မှတ်ရတယ်ပေါ့လေ။နောက်ကြောင်းကျိုးဆက်ဆက်ဖြစ်နေရုပ်နာဘာဝနေသဒုက္ခနာတမြောင်မှတ်တယ်။ ဖြည်းဖြည်းနဲ့ဝိပဿနာဉာဏ်တွေတက်သွားမယ်ဒုက္ခဝိနာကျော်သွားတဲ့အခါပိဋိပတ်တိလာတယ်ဒါတွေကိုမตายအောင်နှစ်သက်မရှိအောင်ဒါကိုမှတ်ခဲ့ရတော့အဲ့လိုဖြည်းဖြည်းနဲ့ရစ်ချက်လာရင်အသိဉာဏ်ကြီးခတ်သွက်သွက်ပေါ့ခတ်သွက်သွက်ပြောင်းဒါမျိုးတွေမြင်လာတယ်အဲ့ရနေပြီးတော့ဘယ်ဟာကြည့်ကြည့်အပြက်ကြည့်တယ်မြင်လာတယ်အဲ့ဒီလိုဘယ်ဟာကြည့်ကြည့်ဘယ်ရာပဲအာယုံကြည့်ကြည့်ပေါ့နော် ဒါတော့ဘင်္ဂညာရောက်မှမြင်တော့ပါအပြက်ကျဆိုဘယ်အာယုံကြည့်ကြည့်ဘယ်ရာကြီးအာပြက်တဲ့သဘောကျတွေ့လာရင်လက်ခြေတဏ္ဍာနေပြတ်သွားပျောက်သွားတယ်ခေါင်းတဏ္ဍာပျောက်သွားမယ်ဗိုက်တဏ္ဍာခါတော့အရာအလုံးကယုံနာနေရပေါ်ပျောက်တေးတေးတေးပြက်ပြက်ပြက်ပြက်ပျောက်ပျောက်ပျောက်ပျောက်သွားပြန်တော့တွေ့တာဟုတ်ဗျာအဲ့လိုတွေ့သွားရင်တော့အဲ့ဒီယုံနာတွေကမဆွဲလန်းတော့ဘူးဗျာဝိပဿနာဉာဏ်ဖြည့်မဆွဲလန်းဘူးဆိုအဲ့ဒါကိုပြောတယ် နောက်တစ်ခုကတော့မနေ့ကပြောသလိုပေါ့လေဘုန်းကြီးတို့ဒီမဆွဲလောက်ခန္ဓာကိုယ်ရဲ့အပြစ်ကိုမြင်လည်းပဲဆွဲလောက်မှုတော်တော်ကရော့ချသွားတာပဲအဲ့လိုလည်းလုပ်လို့ရပါတယ်ဒါကြောင့်ဤမျိုးစုံနဲ့တော့ဝိပဿနာရှုတာကခုနဘင်္ဂညာရောက်ဖို့ဆိုတာတော်တော်လေးကြိုးစားရှုပါအဲ့လိုလေဘင်္ဂညာရောက်ရှုရင်ရှုရင်အပြည့်ချင်းမြင်သွားရင်လည်းမဆွဲလန်းတော့ဒါမို့ခန္ဓာကိုယ်ရဲ့အပြည့်မြင်လည်းဘုန်းကြီးတို့မဆွဲလန်းတော့ဘူးဗျာပြီးတော့ ဘယ်နည်းနဲ့ပါစေဘုန်းကြီးတို့ရှုစေကျွန်တော်ဝိပဿနာရှုနော်ဝိပဿနာဉာဏ်ဖြစ်အောင်ရှုဝိပဿနာဉာဏ်ဖြစ်လို့ဘယ်ကဉာဏ်ရောက်သွားရင်နော်ဒီယုံဉာဏ်တရားတွေအပြည့်ကျင်မြင်နေနော်အဲဒီတော့တာရဆွဲလုံးမရှိတော့အထင်လွဲပြီးဆွဲလမ်းမှုလည်းမရှိတော့ဘူးဒါကြောင့်မို့ဒီထင်လွဲတဲ့တာရတဲ့ဘယ်မှာဖြစ်တယ်လဲမေးဒီခန္ဓာ၅ပါးပေါ်မှာပဲဖြစ်တာပဲကိလေသာဖြစ်နေနော်ဒီကထင်လွဲတာရမှုတွေဖြစ်နေနော်ဒါဥပါဒ်ခန္ဓာဖြစ်မှာပေါ့ဗျာ ဝိပဿနာရှုတယ်ဆိုတာကဒီကိလေသာဖြစ်နေကြတဲ့ပဲဝိပဿနာဉာဏ်ဖြစ်အောင်လုပ်ရတာပဲယုံ nant တရားဒီပေါ်မှာနေသဒုက္ခအနတ္တမြင်အောင်ရှုရတာပေါ့ဝိပဿနာရှုတယ်ဝိပဿနာဉာဏ်ဖြစ်နေရင်ခုနကထင်လွဲตาရတဲ့ဥပါဒံတရားတွေမဖြစ်ဘူးပေါ့ဗျာနော်ဝိပဿနာဉာဏ်တွေဖြစ်နေလည်းပဲကိလေသာတွေကမဖြစ်ဘူးပေါ့ဗျာကိလေသာတွေဖြစ်နေလည်းဝိပဿနာဉာဏ်မဖြစ်ဘူးဗျာ အဲ့လိုပဲမှတ်တာဝိပဿနာဉာဏ်နေဖြစ်နေကိလေသာမဖြစ်ဘူးဒါမျိုးမှတ်တော့အခုဘုရားကဘာတိအောင်ရှုခိုင်းလဲဆိုတော့ဒုက္ခံပဋိညေယံဒီဒုက္ခသဘောကိုမြင်အောင်ရှုခိုင်းတာပါပဲမြင်စေခဏပဲဖြစ်ဖြစ်ကြားစေခဏပဲဖြစ်တာဒုက္ခသဘောမြင်အောင်ရှုရတော့မြင်စေခဏမှလည်းဒီမျက်စိ မျက်စိတို့ဒါမျက်စိကလည်းရုပ်ပေါ့ဗျာဘုန်းကြီးရုပ်ကြီးကြည့်နေအစင်ဒါကြီးလည်းရုပ်ကြီးဒါလည်းရုပ်ပဲဒီရုပ်တွေကိုလည်းခုနပေါ်ပြီးပြောဖြစ်ဖြစ်ပြန်မြင်အောင်ကြည့်ရတယ်ဒါမျိုးမြင်သွားရင်အပြက်ကြီးမြင်သွားရင်ဒုက္ခသဘောမြင်တာပေါ့ဗျာအပြက်ကြီးမမြင်တော့မမြင်ဘူးပေါ့အရာအဓိကတော့ဘင်္ဂညာဖြစ်အောင်ရှုရအောင်အတန်နဲ့နားလည်းဒီတိုင်းအတန်နဲ့နားတော့ပို့ပြီးတော့လွယ်တာပေါ့နော်ခုဘုန်းကြီးတန်နေနားထောင်နေတယ်အတန် ပေါ်ပြီးပြောက်ဖြစ်ပြီးပြပေါ်ပြီးပြောက်ဖြစ်ပြီးပြဒီလိုဖြစ်နေတာအဲဒီပုံမှာတော့ပေါ်ပြီးပြောက်ဖြစ်ပြီးဖြစ်နေတဲ့ပြက်နေတဲ့အတွက်ဟောဒါတွေကမမြဲပါလားလို့ဉာဏ်နဲ့သိသွားရင်လည်းဒီအတန်ပေါ်မှာဆွဲလောင်းမှုတွေ့တောင်းမှုမရှိတော့ဘူးဗျအဲ့လိုမမြင်ရင်တော့ตายရစရာအတန်ဆိုရင်တော့သွားตายရနေမှာပေါ့ဗျตายရင်ဆွဲလောင်းမယ်ဆွဲလောင်းနေရင်တော့ဒုက္ခမမြင်ဘူးပေါ့နော် ဘယ်အာယုံနဲ့ပဲတွေ့တွေ့ပေါ့နော်အတအာယုံတွေ့တွေ့အနအာယုံတွေ့တွေ့ဘုန်းကြီးတို့ဝိပဿနာရှုတာဖို့အရေးကြီးတယ်ဝိပဿနာဉာဏ်ဖြစ်အောင်ရှုဖို့အရေးကြီးတယ်ဝိပဿနာဉာဏ်နေရာလဲဒီအစဉ်စဉ်မြင့်တောင်သူကဘလောက်ဒီမြင့်တယ်ခုနဘင်္ဂညာပေါ့ဘင်္ဂညာနဲ့ဗျာညာအာရိနေဗိဒညာအာအဲ့ဒီလောက်ဒီမြင့်ရောက်သွားပြီဆိုရင်တော့ဒီယုံ nant ဘောတရားတွေဆင်းရဲအစုဝေးကြီးပဲယုံ nant တရားတွေပေါ်မှာအပြည့်မြင်လာ တကုံလုံးကဘယ်နေရာမှကောင်းတာမရှိဘူးနှစ်သက်စရာမရှိဘူးညှင်းငွေစရာစိတ်ပြက်စရာကြီးပဲဒီလိုမြင်အောင်ရှုရမယ်။ဒါကြောင့်ဘုန်းကြီးတို့ဖះကထေရပါဒံတို့ဘာလို့မပါဟောတာလဲတပ်ပေသင်္ခါရအိဋ္ဌာထေရပါဒံဆိုမထေမြတ်တွေဟောတာပါဖះဒီမှာပြုပြုတော့လေဒါဖះဟောတော့ပြောကြတော့တပ်ပေသင်္ခါရအိဋ္ဌာတပ်ပေသင်္ခါရဒုက္ခ သဗ္ဗေဓမ္မာနတ္တယရာပညာပတ္တိလောကီသင်္ခါရတရားတွေပေါ့သင်္ခါရဆိုတာတော့ဒီမှာတော့အိစ္ဆဒုက္ခအနတ္တရှုဖို့ဆိုတော့လောကတရားတွေရှုလို့လည်းမလွယ်ဘူးရှုလို့လည်းမဖြစ်နိုင်ကိုယ်မှမမြင်တာဘယ်လိုရှုလို့ရမလဲနော်အဓိကတော့မြင်နိုင်တဲ့လောကီသင်္ခါရတရားတွေကိုဘုန်းကြီးတို့အိစ္ဆလည်းမြောင်ရှုဒုက္ခလည်းမြောင်ရှုအနတ္တလည်းမြောင်ရှု ရာပညာပတ္တိဝိပဿနာဉာဏ်နဲ့အစဉ်စဉ်တက်ပြီးမြင်အောင်ရှုရခုနအ ਨੇ ဆုံးဘင်္ဂဉာဏ်ပေါ့ဘင်္ဂဉာဏ်ဆိုအပြက်ကျဲတွေးမယ်ပြက်ကျဲတွေးရင်ဒီအာယုန်တွေပေါ်မှာဟုတ်လားယုံနာတရားတွေပေါ်မှာသူကကြောက်တာပေါ့ဗျာပြက်ကျဲတွေးအပြက်ကျဲမမြင်တွေ့ရတော့ဘုန်းကြီးကဒီယုံနာတရားတွေပေါ်နှစ်သက်သာရမှုကရှိနေတယ်ပြက်ကျဲမြင်လာတဲ့အခါကျဘာပြက်လာလဲတရိပ်နဲ့အော်ပြက်ပြက်ပြက်ပြက်နေတာပေါ့ဟိုအပြက်ကတိတ်ညာနေပြသူဖြစ်စင်းနေ ယုံနာနေအပြည့်အကျမြင်တဲ့ဉာဏ်ဖြစ်လာတာကတရားနဲ့ပြက်တရားနဲ့ပြက်ဟောလားများပေါ်ပြီးပြောက်ပေါ်ပြီးပြောက်ဖြစ်ပေါ်ပြီးပြောက်အများသောအားဖြင့်တော့အဖြစ်ကသိမ့်မမြင်အပြက်တရားသိဒီမြင်နေရတဲ့ခါကျဩငါပဲချိန်မစို့သိနိုင်တာပဲဟာဒီယုံနာတရားတွေပေါ်မှာကိုကနှစ်သက်မှုတွေ့တောင်းမှုမရှိတော့ဘူးဗျာကြောက်စရာဖြစ်မြင်လာကြောက်စရာဖြစ်ကြီးဒီယုံနာတရားတွေပေါ်မြင်လာကောင်းမထင်အပြည့်ကြီးမြင်တော့ဒါညာတစ်မျိုးပေါ့ အပြစ်ကျင်မြင်လိုက်ဒီယုံနာတရားတွေမှာစိတ်ပြတ်တန်ကြီးမွေးတာမလို့ချင်တာဒါမျိုးတွေဖြစ်လာဒါနေပြီးတိုင်းညာခေါ်တယ်။ဟောဒီညာမဖြစ်ခင်ဆိုဘုန်းကြီးတို့အကုန်လုံးပေါ့နော်ဘယ်ပုဂ္ဂိုလ်မဆိုဟောလက်ရှိနေရာထိုင်တဲ့ဘွားလေးတိတ်ကျနတ်တယ်။တိတ်သဘောကျလူဆိုလဲလူဘွားသဘောကျနတ်ဆိုလဲနတ်ကိုဘွားလေးနဲ့ကိုပြောနေတာပဲ။အဲဒီညာရောက်သွားရင်တော့မပြောတော့ဘူးဗျာ။ ဘာဖြစ်လို့လဲဆိုရုံနာရဲ့သဘာဝမှန်သူသိတာသိသွားတဲ့ခါကျတော့ဒါကြီးနဲ့ပတ်သက်ပြီးစိတ်ပြတ်လာညင်းငွေလာရုံနာတရားတွေပေါ်မှာညင်းငွေမှဝိပဿနာဉာဏ်ဖြစ်တယ်မညင်းငွေဝိပဿနာဉာဏ်မဖြစ်ပါဘူးအဲ့ရညင်းငွေလာတော့ဘာဖြစ်လာစိတ်ပြတ်ဒီညုံနံတရားတွေဆွလွတ်ခြင်းနဲ့ဉာဏ်ဖြစ်တော့ဆွလွတ်နိုင်အောင်အထုတ်တာပေါ့ဗျာအဲ့လိုနဲ့အစဉ်စဉ်စဉ်စဉ်တက်ပါ အဲ့ဒီလိုဝိပဿနာဉာဏ်နဲ့ဖြစ်အောင်အထောက်ရမယ်ညီးငွေကောင်းအထောက်တဲ့ကကြဘာဖြစ်လဲဆိုဒီယုံနံဆိုတဲ့သင်္ခါရတရားပေါင်းမှာဆင်းရဲနေတယ်မမြဲတဲ့ဆင်းရဲတဲ့ယုံနံဓမ္မသင်္ခါရတရားပေါင်းမှာညီးငွေလာညီးငွေလာရင်ဒါကိလေသာမှာစင်ကြယ်တဲ့နိဗ္ဗာန်ရောက်ကြောင်းအကျင့်ပဲဆိုဘုရားဒီလိုဟောတော့အကြောင်းကိုဒုက္ခသစ္စာဆိုဘာလဲဆိုတော့ ဖြစ်ပြနေတဲ့သင်္ခါရမှန်သမျှယုံနာမှန်သမျှဒုက္ခသစ္စာလို့ဒီလိုမှတ်တာပေါ့အဲတော့ပေါ်သမျှအာယုံအကုန်မှတ်ရမှာပေါ့ဘုန်းကြီးတို့မျက်စိနားလျာကိုယ်စိတ်မှာအာယုံ6ပါးကပေါ်လာပါလိမ့်မယ်ပေါ်လာတဲ့အာယုံကိုအာယုံကိုလည်းမှတ်ရမယ်ပြီးတော့ရှုတိစိတ်ကိုလည်းအာယုံကိုရှုတိစိတ်လေးနဲ့မှတ်နေအောင်မှတ်နေတယ်အာယုံကရှုတိစိတ်လေးပါဘာဖြစ်လဲရှုနေနေဟာဖြစ်ပြီးဖြစ်ပြီးဖြစ်ပြီးဖြစ်ပြီးဒီလိုပဲ အဲ့လိုမြင်တော့အော်အဲ့ဒီဖြည်းဖြည်းပြက်နေတဲ့တရားအလုံးဟာဒုက္ခသစ္စာကြီးပဲဒီဆင်းရဲတွေကကုံဆုံးမှာပဲငြိမ်းမှာပဲအဲ့လိုအသိဉာဏ်ဖြစ်သွားအဲ့လိုသိမှသာလေဒုက္ခသစ္စာပိုင်းခြားလို့သိတယ်ဒါပြောတယ်ပေါ့ဗျာဘုရားဟောလို့ရပြီးတဲ့ခါမှာဘုန်းကြီးတို့ဗာဆက်သွားမယ်သမုဒိယသစ္စာပေါ့နော်အဲ့လိုသွားမယ်သမုဒိယသစ္စာတော့ ဒုက္ခရဲ့ဖြစ်ကြောင်းအရိယသစ္စာဒုက္ခဖြစ်ကြောင်းတရားပဲဆိုတော့အရိယပုဂ္ဂိုလ်အဲ့လိုသိတယ်ဒါကြောင့်ဒုက္ခသမုဒယအရိယသစ္စာစာပေမှာကြအဲ့လိုတောင်းပါတယ်အဲဒီသမုဒယသစ္စာကြပါလဲလို့မင်းဒီယုံ nant ဓမ္မဆိုသင်္ခါရတရားတွေပေါ့ဘုန်းကြီးအကောင်းထင်တာပဲဖြစ်ကြည့်ပြီးဖြစ်ကြည့်ပြက်နေတဲ့သဘောသိတော့ဘယ်အကောင်းထင်မလဲဖြစ်ကြည့်ပြက်ဖြစ်ကြည့်ပြက်နေတဲ့သဘော မမြင်ရင် ကောင်းထင်တယ်နော်ဘယ်သူမှမကောင်းထင်တာဒါကြောင့်ခုနခဏနာပြောတာဝိပဿနာဉာဏ်ဖြစ်အောင်ဖြစ်အောင်မှသိအောင်မှဒါဝိပဿနာဉာဏ်မဖြစ်သမျှဘုန်းကြီးတို့တွေဒီယုံနာတရားကိုမှအကောင်းထင်ပါပဲဖြစ်ပြီးပြတ်တဲ့သင်္ခါရတရားကိုကောင်းထင်ပြီးနှစ်သက်သဘောကြနေတာဒါသမှုရသစ္စာလို့ခေါ်တော့တယ်အာယုန်တစ်ခုတစ်ခုအာယုန်တစ်ခုကိုအကြောင်းပြပြီးကောင်းထင်တာဆွဲလန်းတာဒါဟာသမှုရသစ္စာပဲ သေကံဤကာလတောင်မှာဘုန်းကြီးတို့တွေကဘာဖြစ်လဲဆိုအာရုံတခုဆွဲပြီးဘဝတက်ကိုသွားဖြစ်တာဒါသမုဒိယသစ္စာခေါ်တော့ဒီတော့ဒီသမုဒိယသစ္စာဆိုတော့ဒီသမုဒိယသစ္စာနဲ့ပတ်သက်ဘုရားကဘာဟောထားလဲဆိုတော့သမုဒိယသစ္စာဆိုတရားကိုရောက်အောင်တဏှာဟောဗျာဒီတဏှာရဲ့အမိတွေကိုခွဲခြားပြီးဟောထားတယ်ဒါကဘုန်းကြီးတို့ဓမ္မစကြာမှာလည်းပါပါတယ် ရာယန္တနာဘောနဘဝိကနော်ဒါတမျိုးဘောနဘဝိကဆိုဘာပြောရလဲဆိုဘဝတိကိုတဖန်ဖြစ်စေတတ်တော့ဒီတဏှာရှိနေဘုန်းကြီးတို့ဘဝတိကဖြစ်နေအောင်ပါတဏှာမကုန်သေးရဘဝတိကဖြစ်မှာဒါဘောနဘဝိကလို့ပြောတယ်နောက်ပြီးတော့ဘာဟောလဲမိန့်ထားလဲနန္ဒီယာကသဟကတာနှစ်သက်တက်ဆွဲပြီးတော့ဖြစ်တဲ့သဘောဆွဲလာပြီးနှစ်သက် ဆွဲလန်းပြီးဖြစ်တဲ့သဘောပေါ့နိတ္တတော်တာမန်နဲ့တာမန်နိတ္တတာမျိုးပေါ့ဒီအာယုံမြင်နဲ့ဆွဲသွားအာယုံနဲ့မှကိုစိတ်ဝင်သွားဟိုစိတ်ဝင်သွားအာယုံနဲ့ပုကတ်သွားတော့သူကတော့ဥပမာပေးတာဆိုးစေးလို့ပေါ့ဒီကသင်္ကန်းနဲ့ဝတ်တွေဆေးဆိုးလိုက်ဆွဲသွားတယ်အဲ့ဒါနန္ဒီတာကသာဟကတာခေါ်တယ် တော့ဗာမိတ်လဲဆိုဘုရားကတတ္တရတတ္တရဘိနန္တိနိတွေးကြုံနိုင်တွေးကြုံနိုင်အာယုံတို့တွေးကြုံနိုင်တွေးကြုံရတဲ့ထူထူခန္ဓာကိုအာရဘောဒါတွေကိုလည်းသူကနှစ်သက်တာပဲဘယ်လိုအာယုံတွေးတွေးဘယ်လိုခန္ဓာကို တွေးတွေးဖြစ်တဲ့ဘဝဖြစ်တဲ့နေရာဖြစ်တဲ့အာယုံမှာနှစ်သက်သဘောကြတာပဲဒါနဲ့ပတ်သက်ပြီးဘုန်းကြီးတို့ဝိတုကြောင့်လည်းအရင်ကလည်းပြောခဲ့ဘူးပါဘုန်းကြီးတို့ဒီမှာဓမ္မ ဆိုရဟန်းတော်တွေနဲ့ပတ်သက်ပြီးပြောရအောင်တိတ်တာရဟန်းဆိုဓမ္မပဒမှာဘုရားရှင်ကိုယ်တော်လည်းဟောထားတယ်ရှိတယ်တိတ်တာရဟန်းဆိုတာတော့ဘာလဲဆိုတော့ဒီသင်္ကန်းနဲ့သင်္ကန်းနဲ့ပတ်သက်ပြီးဆွဲလန်းခြင်းကြောင့်ဘဝအတိတ်တွေဖြစ်ရတော့မကောင်းတဲ့ဘဝရောက်တော့ဘဝတဏှာကြောင့်အဲ့ဒါဘုရားဘယ်လိုဟောတာလဲဆိုတောက်ထီမျိုးမှာတရားတရားနဲ့ပြည့်စုံမျိုးသားတယောက်ရှိလို့ သူကနောက်ပိုင်းတော့ဘုရားထာမှာသင်္ကန်းဝက်လာသင်္ကန်းဝက်ပြီးတဲ့နောက်ပိုင်းမှာတိတ်တမထေလို့ထင်ရှားပါတယ်။အနောက်ခါမှာတော့သူကမြို့ပေါ်တောက်တိစီတုံအကြောင်းမှမနေပဲနဲ့တော်စနဘုတ်ကြောင်းမတော်ရွာကြောင်းမှသွားဝါဆိုတယ်။ဝါဆိုတဲ့ကရှေးတုန်းကတော့ဒီဘက်ခေတ်လို့သင်္ကန်းကလွယ်လွယ်ကူမရဘူးရရှားပါတယ် အဲ့ဒီတောเจ้าမှာဝါဆိုလိုက်တဲ့ကဇနဘုတ်တောเจ้าမှာဝါဆိုလိုက်တဲ့ခါကျတော့၈တောင်လောက်ရှိတယ်ရှင်ကဝဆားရကီလိုလဲနုညနာရှားတယ်ပေါ့ဗျာခြီလုံးကြီးနဲ့ထူတာထူထဲထူတဲ့အဝိဆတခုရခဲ့တယ်ရပြီးအဲကြောင့်မှတရေကျိုးဘဝနာ ပြုတဲ့ခါကျတော့သူကသူကတောက်ထီသာဆိုတောက်ထီသွားပေါ့ဗျာတောက်ထီမှာသူ့ရဲ့အမရှိတာ သင်္ကန်းကမချုပ်တော့ရှင်းတော့သင်္ကန်းလည်းချုပ်ပြီးသားမရဘူးအဝိစာတွေရဝိစာတွေကမချုပ်တော့သေးတဲ့အခါသူကလည်းသိမ့်မထားရင်သူအမအထားသူ့မှာလည်းရကခတ်တဲ့တတ်ပညာတတ်တော့သူ့မောင်အပ်တဲ့အဝိစာကြီးလည်းထူထဲကြံထားနာမြင်တော့သူကအကုန်လုံးဖြည့်တစားစီဖြည့်ပြီးတော့နုညံ့သိမ်မောခြီကိုပြန်ရက်တယ်ပေါ့နုညံ့သိမ်မောတဲ့ခြီလေးလေးရအောင်လို့ပြီးတော့ကအဝတ်ထည်ပြန်ရက် အဲ့လိုလုပ်လိုက်တခါကျဘယ်လောက်ဖြစ်သွားလဲ9000လောက်ရတော့လူပညာညာအဝိစာ9000လောက်ရအဲ့တော့အဲ့ဒီမှာလဲရှစ်ခေရဲ့ထုံးတံဘာလဲဆိုတော့ဒီသင်္ကန်းစာကရသည့်တိုင်တော့မှဒီသင်္ကန်းချုပ်ပေါ်အတော့အချီလို့ရှားတယ်နောက်ချုပ်တတ်တဲ့ဥစဉ်လေးတွေကိုရင်တွေဒါကြီးလဲရှားတယ်အဲသူတို့ကိုချုပ်ခိုင်းရတာဒီသင်္ကန်းကိုဘယ်နဲ့ဘယ်လိုဖြားမလဲပြီးတော့ဘယ်လိုချုပ်အောင်လဲလို့ပေါ့အဲ့လိုမျိုး ရှေးလုံးကကြသင်္ကန်းတစုံရဖို့တော်တော်ခက်တယ်။ဟောစာရဖို့ခက်တယ်လို့ချုပ်ချုပ်ဖို့ဆိုးဖို့လည်းခက်တော့။အဲတော့ဒီဒိဋ္ဌမထေရကအတုအချီကိုရှာသင်္ကန်းချုပ်တတ်တဲ့ရဟန်းငယ်လေးတာမဏေကိုလိုက်ရှာပြီ။နော်ပြီးတော့မှအမထံရောက်လာ။သူ့မာစီရောက်သူအပ်ထားတဲ့ဝိစာလေးတောင်းတော့မကသူရဲထားတဲ့9000လောက်ရှိတဲ့ဝိစာလေးကိုလှူတယ်။ဒီမြတ်က ဖြန့်ကြည့်တော့အမဒါငါအဝတ်စမဟုတ်ဘူးမင်းတို့ဟာပဲငါမရချင်ဘူးငါအဝတ်စပဲပေးအဲကြမှာမအကျိုးကြောင်းရှောင်းတော့ရှင်ဘုရားရှင်ဘုရားရဲ့ဝတ်စာဒီရောအကုန်ဖြတ်ပြီးခြေတွေနူးညောင်ပြန်ငယ်ပြီးတော့တပည့်တော်ကိုယ်တိုင်ရကံခတ်ထားတာပါဗျာလူခံတော့အဲတော့ကြမှာလူခံပါတယ်လူခံတဲ့အခါကြောင်းရောက်ကြောင်းရောက်တော့ခုနကရဟန်းငယ်တွေတာမလီတဲ့ဒီသိအဝိစာဖြတ်တော့ချုပ်ကြတယ်ချုပ်ပြီးချုပ်ဆိုးတော့ ချုပ်ဆိုးတဲ့ခိုက်တာမလဲအမအဆုံးနေအများရန်ကပ်ပေါ့ဗျာအဲ့လိုသင်္ကန်းကိစ္စပြီးသွားတယ်ဆိုတော့သင်္ကန်းကိစ္စပြီးသွားတဲ့နေ့မှာပဲသူကဘာဖြစ်လဲဆိုတော့ဒီမလုပ်တဲ့လူကကောင်းကောင်းမွန်ဆက်ကလှူတာနေပေါ့ဗျာအဲ့ဒီသင်္ကန်းကိစ္စပြီးသွားဒီတိတ်တာရဟန်းကဘာလုပ်လဲသင်္ကန်းလေးကြည့်ပြီးဆွဲလာတယ်နှစ်သက်တယ်ဘာဖြစ်သင်္ကန်းကနုနုညံ့ညံ့သင်္ကန်းလေးဖြစ်နေတော့ဟောနက်ဖြာမှာပဲဒီသင်္ကန်းလေးဝတ်တော့မယ်ဆိုဒီတန်းလေးပေါ်တင်ထားတာ ဒီနေ့ဖုံးပေးတဲ့အစာဒီမကြေတဲ့ကညမှာအဲ့ဒီအစာမကြေတဲ့ယောဂကြောင့်ပြန်လုံတော်မူသွားတယ်ပြန်လုံမူတဲ့အချိန်ကျဘလို့ဖြစ်လဲဆိုသူကသင်္ကန်းမှာတန်သွားဖြစ်တယ်ဘာဖြစ်လို့ဒီသင်္ကန်းမှာတွေ့တာမမောတဲ့စိတ်ကြောင့်တန်သွားဖြစ်တယ်တန်သွားဖြစ်တော့ဘယ်သူမှမသိဖရားပဲသိတော့ပါလေနောက်ဒီဒီ အဲ့ဒီညာကအစာမရေယောဂကြောင့်ပြန်တော်မူသွားတဲ့ကအမအကြောင်းကြောင့်မှလည်းငိုကြီးချမငိုတော့ပေါ့ဗျာ။ရာနေရလည်းမထေလောက်မထေတိတ်တရာအလောင်းမထေလောက်ကို ကောင်းတာတချို့ရှိတော့ကကြတော့ဒီသင်္ကန်းကောင်းတာတွေကလည်းတန်ခါတွေကမြတ်နိုးတာမြတ်နိုးတဲ့ခါကျတော့သူနာပြုသူသူကလည်းရုပ်တရက်ညာလေးဖြတ်ပြန်တော့ဘယ်ပုဂ္ဂိုလ်မှသူသူနာပြုစောင့်ရှောက်တဲ့ပုဂ္ဂိုလ်မရှိလိုက် အဲ့တော့သူတော်ပြုယဟန်မရှိတဲ့အခါကျဒီတန်ခါကမတတန်ကတန်ကြီးကပေါ့တန်ခါအလုံးနဲ့ဆိုင်တယ်တန်ခါအလုံးနဲ့ဆိုင်တော့ဒီတန်ခါလေးကကောင်းတော့လည်းမဲဒီဝေဘာနဲ့ဤပြောရင်တော့မဲချဝေဘာဖို့ရပါဗျအဲ့လိုဒီသင်္ကန်းလေးစီမံကြတယ်အဲ့ဒီချိန်မှာသင်္ကန်းမှာကပ်ပြီးတဲ့ကပ်ပြီးတော့တန်းဖြစ်နေတယ်ပေါ့ငါငါသင်္ကန်းမယူကြနဲ့ငါ့ကိုငါ့ကိုမယူကြနဲ့သူကဩနေတာဖះကြားတဲ့အခါကျတော့ရဟန်းတော်တွေချစ်သားတို့ ရှင်အနန္ဒမိတ်တယ်ပေါ့လေအနန္ဒအဲ့ဒီတိတ်တဲ့သင်္ကမွေးပန်းကြနဲ့ဟိုခုနှစ်လောက်ထားလိုက်အောင်သွားပြောကြည့်တန်ခါကြီးပြတန်ခါကြီးကအိမ်မှာနေကြတယ်ကိုဖျားမိတော့မတဲ့အတိုင်းခုနှစ်ရဲ့မြောက်တဲ့နေ့မှာပဲတန်လေးကသေသွားရှာတယ်ပေါ့သေသွားပြီသူငကူကလည်းဒီလားနဲ့တရားတွေလည်းအထုတ်လို့နေမှာပါသူကပြည့်စုံတော့တုတ်တိတာနှစ်ပြည့်ရောက်သွားသူငကူလောက်ထားတယ် သူကလည်းသူတရားနဲ့နေတဲ့သဘောရှိပါဒါကြောင့်ကောင်းတဲ့ပုံပါကြောင့်ခုနကတော့သင်္ကန်းကိုဆွဲလန်းတွေ့တာတဲ့တဏှာကြောင့်ကိုတန်သွားဖြစ်တော့ခုနှစ်ရမြောက်တန်လေးတည်တယ်ရှစ်ရမြောက်မှာဘုရားကသင်္ကန်းကိုခွဲဝေကြတယ်ဒီလိုမင်းတယ်ရန်တော်များသင်္ကန်းခွဲဝေခွဲဝေပြီးတော့ဒီအကြောင်းအရာကြီးပြောကြတယ်ပေါ့။နောက်မြတ်စွာဘုရားတည်တဲ့အခါကျတော့จิตတော်ကိုတဲ့။ဘာဖြစ်လို့ဒီလိုလောရတယ်လဲဆိုရင်တဲ့ဒိဋ္ဌယံကဒီသင်္ကန်းကိုဆွဲလန်းပြီးတော့ လမ်းဖြစ်နေတဲ့အတွက်သူတင်ကယူတဲ့အဲ့ချိန်မှာရဟန်းတော်ခွဲဝေပါသူကဒေါသဖြစ်မကောင်းတဲ့ပုံမှာရောက်ပါမယ်။ဒါကြောင့်မို့မခွဲဝေနဲ့အောင်လို့ပြောတာသမီးနော်။ရသော်ဗျာ။တက်မဲ့ဆွဲလန်းတဲ့တတာတဲကြောက်စရာကောင်းပါလားဗျာ။ဒီလေဆွဲလန်းတဲ့အတွက်ရဟန်းဘဝကနေပဲရောက်မှတန်းဖြစ်သွားတယ်။အလွန်ကြောက်စရာကောင်းပါလားဗျာ။အဲ့မှာမြတ်စွာဘုရားဟုတ်တယ်။တတ္တဝါတွေမှာဒီ ဆွဲလန်းတတ်မဲ့တဲ့တဏှာအလွန်ကြောက်စရာကောင်းတယ်။တဏ္မဖြစ်တဲ့တန်ကြီးကတန်ကိုစားပြီးဖြက်စီးတယ်လို့ပဲဆွဲလန်းတတ်မဲ့မှုတဏှာလည်းတတ္တဝါတို့ကိုယ်တွေမှာဖြစ်ပြီးတော့ဒီတတ္တဝါတွေကိုပဲဆင်းရဲဒုက္ခဖြစ်စေတယ်ငရဲကြစေတယ်ပေါ့ကြစေပျက်စီးခြင်းကငရဲငရဲတိရိစ္ဆာန်ပိတ်တာခုနကတိရိစ္ဆာန်ဖြစ်တော့ဖြစ်စေပြီးတော့ပျက်စီးခြင်းသို့ရောက်တယ်ဆိုဂါထာလေးတစ်ပုဒ်မိုက်ပါတယ် အယတာဝမလံသမုဋ္ဌိတံတဒုဋ္ဌာယတမေဝခာရတိအေဝံအတိဒောနာစာရိတံတာဏိကမဏိနေယံတိဒုက္ကတိတန်ကြီးဆိုတာဒီတန်ကပဲဖြစ်တာဗျာတန်ကြီးတွေတက်ပြီးဒီတန်ကိုပဲတန်ကြီးကပြန်စားလိုက်တာအဲ့ဒီလိုပဲတဲ့မကောင်းမှုကျူးလွန်ကျင့်သုံးတဲ့ပုဂ္ဂိုလ်များမိမိကျင့်သုံးမှုအနေနဲ့မိမိအကျင့်ပဲ ကျင့်သုံးမှာဒုက္ခရိပုံပါသို့ရောက်ဆောင်းသွားလိမ့်မယ်ဒုက္ခရိပုံပါသို့ပို့လိုက်မယ်မကောင်းတာတွေလုပ်နေတဲ့ပုံမကောင်းတာပြောနေတဲ့ပုံဒီမှာတော့သူကတော့ဟိုဒီပုံမှာဆွဲလန်းတဲ့ဟိုလိုလောက်တာတော့မဟုတ်ဘူးဆွဲလန်းတဲ့တွေ့တာမှုတဏှာကြောင့်မှုသင်္ကန်းမှာတန့်ဖြစ်ရတော့ချုပ်ပုဂ္ဂိုလ်တွေကြောင့်ဒီမကောင်းမှုတွေကျူးလွန်နေတယ်မကောင်းမှုတွေလုပ်နေတယ်မကောင်းမှုတွေပြောနေမကောင်းမှုတွေတွေးနေတယ်အဲ့ဒီမကောင်းမှုပြုလို့ပြောဆိုတွေးနေတဲ့ပုဂ္ဂိုလ်တွေကတော့သူ့ရဲ့ ပြုလုပ်မှုအတိုင်းပေါ့လေမကောင်းတဲ့ပုံမှာသူရောက်နိုင်တဲ့အဲ့လိုတရားဟောလိုက်တဲ့ခါကျတော့ဉာဏ်နဲ့ရဟန်းတော်တွေဉာဏ်နဲ့ပုဂ္ဂိုလ်တွေကတော့သောတာပန်စာတိဖြစ်သွားရင်ပြောချင်တာတော့ဒီတရားလေးပြောချင်တာပါလေဆိုဘုန်းကြီးတို့ဆွဲလမ်းမှုတဏှာဟာကိုဒုက္ခပေးတယ်နော်ဒီမှာတန်ဘောဝဖြစ်စေတယ်ယဟန်တော့တကယ်တရားအထုတ်နေတာဘုရားလက်ထက်ကတကယ်ကိုတော့ကြောင်းနေနေပြီအထုတ်နေတဲ့ပုဂ္ဂိုလ်ပဲ သင်္ကန်းလေးသွားဆွဲလာတော့ဒုက္ခဖြစ်ချတာအများကြီးပဲတခါတခါဟိုတတ္တရတတ္တဘိနန္ဒီတွေဆိုရင်လည်းခုနရောက်တဲ့ပုံပွားမှပျော်ကြတာပဲဘုန်းကြီးတို့ဒိဋ္ဌိဆန်ကြီးလိုက်ကြည့်မစင်စားတဲ့လောက်တွေပို့လောက်တယ်လေသူကသူပြောနေတာပဲမကောင်းတဲ့ပုံကရောက်တဲ့ပုံကလည်းသူကသူပြောနေတာဒိဋ္ဌိဆန်ကြီးမျိုးစုံတွေ့နေတာပဲသူသူလောကနဲ့သူပြောနေတာပဲရောက်တဲ့ပုံကမှပျော်တတ်တဲ့သဘောပဲ နော်ဒါကြောင့်ရောက်တဲ့ပုံပေါ်ရောက်တဲ့အာယုံမှာပြောနေတဲ့သဘောအဲဘုရားလောင်းတို့ကြိုင်တော်တို့သူကသတိတောင်ကဖြစ်ပြီးတော့ဒါသူကမလောက်နိုင်တယ်ဆိုရင်တော့ဒါကလွတ်အောင်လုပ်နိုင်တယ်ဗျ။တာမန်ပုဂ္ဂိုလ်တွေကတော့မလွယ်ဘူးဗျ။တာမန်ပုဂ္ဂိုလ်လွတ်အောင်လုပ်ဖို့ဆိုတော့ဘာသွားတွေလဲစံပိယနဂါမင်းအကြောင်းပေါ့လေ။စံပိယနဂါမင်းဆိုတာသူကမြေကြီးလည်းကောင်းချပြီးနိုင်ငံတစ်ခုပေါ့ဗျာ။ နတ်နဂါထဲမှာကြည့်ရဒီနှစ်ဖက်မင်းနေရာနေဒီနတ်နဂါကြီးကိုလာလာပို့ဆိုဒီနတ်နဂါကြီးကတနေ့တစ်ခါအကုန်လုံးပေါ့လေဒီပုဂ္ဂိုလ်တွေဒီမင်းတွေကိုအမှုစောခံတယ်အဲ့ဒီချိန်မှာဘုရားလောင်းကဆင်းရဲသားဖြစ်တယ်အဲ့ဒီနတ်နဂါကိုကြည့်ပြီးသူကအားကြတယ်အားကြကုသိုလ်ကောင်းမှုလို့ရင်ဒီနတ်နဂါဖြစ်ဖို့ပဲသူဆူတောင်းမြောင်းလဲတာနောက်တကယ်လည်း ိုတည်သွားတဲ့အခါကျဟိုနန္ဒကလည်းတည်သွားတဲ့ချိန်နဲ့သူကသူကုသကလည်းပြုလုပ်ထားခြင်းနန္ဒကသွားဖြစ်နေငကားဆိုတော့မွေးတစ်မျိုးပဲလေအဲ့ကြမှာဘုရားလုံးဟာတကယ်တော့ဒါတကယ်ကောင်းတယ်ပုံမှန်မဟုတ်ပဲမွေးတစ်မျိုးပဲစစ်ပြတ်သွားတယ်ညှင်းငွေသွားတယ်အဲ့မှာငကမလေးတွေကကောင်းတဲ့အာယုန်လေးတွေဖြစ်ပြီးတော့ပြန်တရိယာအဲဟိုပျော်သွားပြန်တယ်ပေါ့ဒါမျိုးဘုရားလုံးကတော့ဒီငကားဘဝလွတ်အောင် ဒီဥပုသ္တိလဆောက်တည်တာတို့လူကြီးလာပြီးတရားတွေကျင့်သုံးတာဒါမျိုးတွေလောက်တော့ပေါ့ကျန်တဲ့ပုံကတော့မလွယ်ဘူးပြရောက်တဲ့ပုံပေါ်မှာပျော်သွားတာများတယ်ဒါကိုတတ္တရတတ္တဘိနန္တိတွေခေါ်တယ်ရောက်ရဘဝရောက်ရအာယုံမှာပျော်သွားတဲ့သဘောရှိတယ်ဒီတဏှာတွေဟာတဲ့ဘယ်နှမျိုးရှိလဲဆိုဘုရား ခွဲဟောတော့ပဲကာမတဏှာဝိဘဝဘဝတဏှာဝိဘဝတဏှာဒီလိုခွဲဟောတော့ ကာမတဏဆိုတာဒီအာယုံ၅ပါးကာမဂုဏ်တရားတွေမှာနှစ်သက်တာပေါ့ဗျာကောင်းလို့ရရနှစ်သက်တာအာယုံ၅ပါးပေါ့မှာကောင်းတာလေးမြင်ကျင်တယ်ကောင်းတာလေးကိုနှစ်သက်တယ်ကောင်းတဲ့ဆင်းကိုနှစ်သက်တယ်ကောင်းတဲ့အတန်လေးနှစ်သက်တယ်ကောင်းတဲ့အနှံလေးနှစ်သက်တာပေါ့ကောင်းတဲ့စားစရာကောင်းကောင်းလေးနှစ်သက်တယ်နေစရာထိုင်စရာအတွေ့အထိကောင်းကောင်းလေးနှစ်သက်တော့အဲ့ဒါကာမတဏခေါ်တာကာမဘုံဘဝနှစ်သက်တဲ့ဒါကာမဘဝ ကာမတဏ္ဏလို့ခေါ်လို့ရပါတယ်ဘဝတဏ္ဏဘဝတဏ္ဏနဲ့ပတ်သက်ပြီးတော့ထဂရမှာတော့၄မျိုးလောက်ဖွင့်ပြတယ်ပေါ့နံပါတ်1ဘာဖွင့်ပြလဲဆိုဘဝေတဏ္ဏဘဝတဏ္ဏလက်ရှိဘဝကိုနှစ်သက်မြတ်လို့တာဘဝတဏ္ဏကာမဘုံဖြစ်နေဘုံလားကာမအထိကိုယ်ဘုံဘဝနှစ်သက်မြတ်လို့တာနော်တိရိစ္ဆာန်ဘဝရောက်တဲ့ဘဝသူတိရိစ္ဆာန်ဘဝနှစ်သက်မြတ်လို့တာပဲ ရိတာဘုံမှာရောက်တဲ့ဘဝသူ့ဘဝသူမြန်နိုးတာအဲ့ဒါဘဝတဏ္ဍလက်ရှိရောက်နေတဲ့ဘဝနှစ်သက်မြန်နိုးတာဘဝတဏ္ဍဒါမျိုးဖွင့်တာနောက်တနည်းကျတော့ဘဝပဋ္ဌနာဝတိနာဥပ္ပန္နတတတ္တဒိဋ္ဌိသာကတသစေတံဒီဝစနံနောက်တစ်မျိုးကျတော့ဘယ်လိုလဲဆိုဘဝတဏဆိုတာတတ္တဒိဋ္ဌိအယူနဲ့ဒီဘဝကိုထင်ပြီးတော့ตายရတယ်ဟုတ် မြဲတယ်လို့ထင်တာပေါ့နော်တတ္တရာဒိဋ္ဌိဆိုနော်မိမိကိုယ်ရမပြတ်စီဘူးမြဲတယ်လို့ထင်တာခန္ဓာကိုယ်ကြီးဒီအသက်ကောင်ဝိညာဉ်ကောင်တွေကမသေးဘူးဒီခန္ဓာကိုယ်ကြီးကတော့ချိန်ကြတယ်အိုမင်းအိုးလာပြက်စီးသွားအသက်ကောင်ဝိညာဉ်ကောင်တွေကမြဲနေတယ်ဒီလိုထင်တော့အဲ့လိုထင်ပြီးတော့ตายာနှစ်သက်ဒါဘောဝတ္တနာလို့ခေါ်တယ်ဒီကတော့တတ္တရာဒိဋ္ဌိပါပဲ တတ္တရာဒိဋ္ဌိနဲ့ဖြစ်တဲ့တဏှာတတ္တရာဒိဋ္ဌိနဲ့တွဲပြီးဖြစ်တဲ့တဏှာဘဝတဏှာဒါအတိပ္ပယ်တစ်မျိုးဖွင့်ပြနောက်တစ်ခါကျပါပြီဘဝတဏဝတိနာဥပ္ပနာတာရူပရူပဘဝရာဂတစေတံဒီဝစနံဒီဒီချွတ်တရားထုတ်တဲ့ဇန်တရားတွေရတာဇန်တရားတွေရတော့ဝိပဿနာဆက်မတော့ရူပဘုံကိုသွားခြင်းနဲ့အရူပဇမဘုံကိုသွားခြင်းနဲ့ အဲ့ဒီရူပဘုံရူပပြမဖြစ်ခြင်းနဲ့အရူပဘုံမှာပြမဖြစ်ခြင်းနဲ့ဖြစ်ခြင်းများဒီဘဝတွေတာယာနဲ့နှစ်သက်နေအဲ့ဒီဘုံဘဝရောက်နေတဲ့ပုံကိုယ်တွေကလည်းသူတို့ဘဝသူတို့နှစ်သက်တယ်တာယာတယ်ဒါအောင်လည်းဘဝတဏ္ဍလို့ခေါ်တယ်နောက်တစ်ခုကတော့ဘဝပဋ္ဌနာဝတိနာဥပ္ပန္နတဇာနာနိကန္တိယစေတံဒီဝတနဒီဝစနံဟိုဇန်တရားတွေအထုတ်တဲ့ပုဂ္ဂိုလ်ကဥပ္ပဆံရတဲ့ပုဂ္ဂိုလ်ကဥပ္ပဆံ နှစ်သက်ตาရနေတယ်အာရုပဇံရတဲ့ပုဂ္ဂိုလ်ကလည်းအာရုပဇံကိုနှစ်သက်ตาရနေတာဒီဇံရသေးတဲ့ပုဂ္ဂိုလ်ကလည်းဒီဇံရဖို့အတွက်ဒီဇံကိုရချင်တယ်လိုချင်နေတာပေါ့ဒါကိုဘဝတဏလို့ခေါ်တယ်ဒီလိုပြောပါအဲတော့ဘဝတဏကတော့ဘာလဲဆိုတော့ခုနကဒီမြဲတယ်လို့အဓိကချုပ်ပြောရင်တော့ကသတ္တရဒေတိနဲ့ယူဆပြီးတော့မြဲတယ်လို့ ထင်ပြီးတော့ตายရတယ်ဝိဝဒနာကြပါလဲဥစ္စေရဒိဋ္ဌိနဲ့တွဲပြီးဖြစ်တဲ့တဏှာပေါ့ဗျာဟောသူကရုပ်ဝါဒသမားပါပဲနောက်ဘဝဆိုတာမရှိဘူးဒီဘဝပဲဒီဘဝသေသွားပြတ်ပြီဒီဘဝဒီချိန်မှာပြောစရာအောင်နဲ့နေအဲ့လိုမျိုးဒါဥစ္စေရနဲ့တွဲပြီးဖြစ်တဲ့တဏှာပဲ အဲ့ဒါမျိုးမှတ်တာဒါဝိဘဝတဏအိုစိရဒိဋ္ဌိနဲ့တွဲပြီးဖြစ်တဲ့တဏဒီလိုမှတ်တာပေါ့ဗျာပြီးတဲ့အခါကျဘုန်းကြီးတို့ဒီတဏှာဖြင့်တောင့်တတဲ့နေရာမှာအာယုန်တွေကချစ်ခင်တဲ့နိသက်ဆရာအာယုန်တွေကိုဒါအိတ်ထိုင်ခေါ်တာပေါ့ဒီအာယုန်တွေကိုလည်းနိသက်သာယာမှုတွေရှိတယ်အာယုန်လည်းနိသက်သာယာတယ်ဟုတ်ဒီအရာဝိရိပေါ်မှာလည်းနိသက်သာယာတယ် သက်ရှိသက်မဲ့ရောက်ဒီကောနှစ်သက်ตายရနေတော့အဲ့ဒီตายရတဲ့ခါမှာတော့ဒါပေမဲ့လို့ตายရတော့ตายရတယ်ဗျဒီခါဒီတဦးနဲ့တူအကြိုက်ချင်းမတူကြဘူးမအစင်းရောင်နေနဲ့နှစ်သက်တာနှစ်သက်ချင်တာကြိုက်တာတော့ကြိုက်ကြကြိုက်ကြตายရတယ်တူတူပဲပေါ့ဗျခါဒီအစင်းမဲ့ကြည်လားတယောက်ကဖြူကြတယောက်ကနေကြတယောက်ကအစင်းကြအယောင်အယောင်အစင်းကိုလည်းမတူအတန်လည်းဒီတိုင်းပဲအတန်ကြိုက်ချင်းလည်းမတူဘူး ပြီးတော့စားတယ်အနံလည်းကြိုက်တာချင်းမတူဘူးတူနဲ့တူစားတယ်ရတာလည်းကြိုက်ချင်းလည်းမတူအတွေ့အထိလည်းကြိုက်ချင်းမတူဘူးပေါ့ဗျာနော်အတွေ့ခေါ်ယူစားခြင်းလည်းမတူညီနိုင်ဘူးပေါ့ဗျာနှစ်သက်တာတာယာတာဖြစ်ပေမဲ့လို့တူနဲ့တူထပ်တူထပ်များမဖြစ်ဘူးပေါ့မတူနိုင်ဘူးပေါ့အဲဒီနှစ်သက်ဆရာအာယုန်တွေကနှမျိုးရှိတယ်ဆိုစာပေများမှာတော့ဖွင့်ပြကြတယ်ပေါ့ဗျာ။ နံပါတ်1ကတော့ပရိကပ္ပအာယုသဘာဝအာယုပေါ့ဗျာသဘာဝအာယုဆိုငကိုရဲ့ကောင်းနေတဲ့အာယုမျိုးကိုသဘာဝအာယုခေါ်တယ်ပရိကပ္ပအာယုဆိုစိတ်ကူးနဲ့ကြံစပြီးကောင်းတာတကယ်တော့ကြမကောင်းဘူးဒါမျိုးသူ့စိတ်ကူးနဲ့သူတို့ကောင်းနေတာမျိုးပေါ့တကယ်တော့ကောင်းတာမဟုတ်ဘူးလေကြံစပြီးတော့ကောင်းတဲ့အာယုမျိုးပါပရိကပ္ပအာယုဒီလိုမှတ်ထားဘူး ဒီအာယုန်นี่ခြေခံပြီးတော့ခုနကာမတဏဘောဝတဏဝိပါဒတဏဆိုတာဖြစ်တာပေါ့ဗျာကောင်းတဲ့အာယုန်ခြေခံပြီးတော့လေအာယုန်ကကောင်းနေလို့ဒါဘုန်းကြီးတို့တာယာနှစ်သက်တာဖြစ်တာဒီကလေးလေးကိုယ်စိတ်ကူးနဲ့ကိုကောင်းပြီးတာယာနဲ့နှစ်သက်တာရှိသေးတယ်အများကတော့မကောင်းဘူးဒါပေမဲ့ तू ကကောင်းနေတော့အဲ့ဒါမျိုးရှိတယ်အဲ့ဒါကြောင့်ကိုယ်စိတ်ကူးနဲ့တာယာနှစ်သက်ပြီးတော့ကောင်းနေတဲ့သဘောအဲ့တော့ဒီတဏှာတွေဟာဖြစ်ရင်ဘုရားအိမ်မှာတော့အမေးဖြေလေးနဲ့ဟော နော်ဖြေလေးနဲ့တာခောပဏိတာပိခွေတဏကတ္ထဥပိ္ပဇမာနာဥပိ္ပစတိအဲ့ဒီတဏတွေကဖြစ်မယ်ဆိုဘယ်မှာဖြစ်တယ်လဲကတ္ထနိဝေတမာနာနိဝေတတိအဲ့ဒီတဏတွေကတက်ဝင်မယ်တက်ဝင်ကိမ့်မယ်ဆိုရင်ဘယ်နေရာမှာတက်ဝင်ကိမ့်ပြီးဖြစ်တယ်လဲအဲ့မှာဘုရားအမေလေးနဲ့ဟောပါပြီးတဲ့အခါကျတော့ဘုရားကိုယ်တိုင်ပဲပြန်ဖြေသွားပါတယ် ဘယ်မှာဖြစ်လဲဆိုယံလောကေပိယရူပံတာတရူပံလောကမှာတတ္တဝါတွေနှစ်တရားတဲ့ရုပ်တာယာတဲ့ရုပ်ဆိုရှိတယ်နော်အဲ့ဒီချစ်ခင်နှစ်သက်ဖွယ်တာယာဝယ်ဖြစ်တဲ့သဘောသဘောမှာနှစ်သက်မှုဆွဲလမ်းမှုတဏှာဖြစ်တယ်ချစ်ခင်မှာဆွဲလမ်းမှုဖြစ်တဲ့အာယုန်တွေပေါ့ချစ်ခင်တရားနှစ်သက်စရာမြန်လို့တာယာဝယ်ရဖြစ်တဲ့အာယုန်တွေမှာ ဒီတဏှာဖြစ်တယ်ဒီတဏှာကတက်ဝင်နေဒီလိုဖြေကောနော်ချစ်ခင်နှစ်သက်ဝယ်သားရဝယ်ဆိုတာဒီကဘာတွေလဲအဲ့မှာဘုရားထပ်ဖွင့်ပြဒါတွေကတော့ဘုန်းကြီးတို့ဟိုဘာပြောမလဲဆိုအာယုံ6ပါးပေါ့ဗျာ ကိုမှကြည့်လိုက်ပါမျက်စိနားလေးကကိုစိတ်ရှိတာကိုမျက်စိကိုလည်းตาရကြတာဟိုငါမျက်စိလေးလှလိုက်တာဆိုင်တော့ကိုမျက်စိလေးကိုตาနှစ်သက်တာပဲ မตายခုနလှတယ်လို့မတွေးတော့ကိုမျက်စိကိုတော့ตายနှစ်တက်နေတာပဲနော်ကိုနာကိုตายနှစ်တက်တယ်မျက်စိနာလျှာပေါ့နှာခေါင်းပေါ့ကိုနှာခေါင်းကိုตายနှစ်တက်တယ်ကိုရှာလေးကိုသဘောကျတယ်ကိုခန္ဓာကိုသဘောကျတယ်ကိုအတွေးကိုသဘောကျတယ်ဒီဓာရ6ပါးပေါ်မှာလေနှစ်သက်သဘောကျတယ်အဲဒီတော့တဏှာပဲမှာပြဒီဓာရ6ပါးပေါ်မှာမိဖြစ်တယ်ဓာရ6ပါးပေါ်အခြေခံဖြစ်တယ် ဒေါရ6ပါးပေါ်မှာဖြစ်တယ်လို့အာယုံ6ပါးပေါ်မှာလည်းဖြစ်တယ်အစင်းလေးမြင်လိုက်လေဘုန်းကြီးတို့နှစ်သက်သဘောကြတာလေပန်းပွင့်ပဲကြည့်နှစ်သက်သဘောကြဘုန်းကြီးခုနပြောလို့တယောက်နဲ့တယောက်တော့မတူဘူးပေါ့တချို့ကနေအောင်ပန်းပွင့်ကြိုင်မယ်တချို့ကအပြာရောင်ပန်းပွင့်ကြိုင်မယ်တချို့ကအဖြူအောင်ပန်းပွင့်ကြိုင်မယ်ပေါ့ဒါရတော့ဒါရနေတာနှစ်သက်တာပဲဒီအာယုံဒီပေါ်မှာလည်းတဏှာဖြစ်တာပဲအစင်းမှာလည်းတဏှာဖြစ်တယ်အတန်မှာလည်းတဏှာဖြစ်တာ တန်မှလည်းနှစ်သက်သဘောကြတဲ့တန်ဖြစ်သွားတယ်။ဒါရတာပဲ။အနတ်မှလည်းဒီတိုင်းပဲနှစ်သက်သဘောကြတာပဲ။စားစရာမှလည်းနှစ်သက်သဘောကြပါအတွေ့အထိမှလည်းနှစ်သက်သဘောကြတာ။ပြီးတော့ကြံတွေးစရာအာယုန်တွေပေါ့လေ။ဒီအာယုန်တွေပေါ်မှာလည်းနှစ်သက်သဘောကြတယ်။ဒါတော့ဓာရ6ပါးမှာနှစ်သက်သဘောကြသလိုအာယုန်6ပါးမှာလည်းဘုန်းကြီးတို့တွေနှစ်သက်သဘောကြတယ်ဒီလိုမှတ်ထား။ဒီဒါရဏအာယုံပေါင်းဆိုရင်ကြောင့်ဖြစ်ပေါ်လာတဲ့ဝိညာဉ်6ပါးပေါ်မှာလည်းဘုရားနှစ်သက်သဘောကြ ဖះအဲ့အရာတွေတကွင်းတကွင်းအကုန်ဟောသွားတယ်ဝိညာဉ်6ပါးမှာမြင်သိစိတ်မြင်သိစိတ်လေးပေါ်မှာလဲဟောငါမြင်နေအစာမြင်သိစိတ်လေးပေါ်မှာလဲဒီလိုနှစ်သက်သဘောကြကြာသိစိတ်လေးပေါ်မှာလဲနှစ်သက်သဘောကြတာလေအနန္တသိစိတ်စာသိစိတ်တွေ့ထိသိစိတ်တို့ကြံတွေးစိတ်တို့ဒီစိတ်တွေပေါ်လဲနှစ်သက်သဘောကြတာ ဓာရအာယုံဝိညာဉ်ဒီသုံးပါးပေါင်းစုံရောင်ဖြစ်ပေါ်လာတဲ့ဖတ်တာအတွေ့အထိ6မျိုးပေါ့သကုတ္တမဆိုမျက်စိကိုအကြောင်းပြုပြီးမျက်စိကိုအကြောင်းပြုတွေ့ထိရင်သကုသကုတ္တဖတ်တာပေါ့ပြီးတော့နားကိုအကြောင်းပြုပြီးတွေ့ထိဖြစ်ရင်သောတာတံဖတ်တာနှာခေါင်းကိုအကြောင်းပြုပြီးတွေ့ထိဖြစ်ရင်ခန္ဓာတံဖတ်တာပေါ့အစာရစေဝံတံဖတ်တာကာယတံမနောတံဖတ်တာအဲ့ဒီဖတ်တာအတွေ့အထိပုံမှန်လည်းဘုန်းကြီးတို့သားရတယ်နှစ်သက်တာပဲ ဘောကြတာသဘောကြတော့ဘာဖြစ်လဲနောက်ကတဏှာဖြစ်တော့ဗျာအဲ့ဒါမှတ်ထားပြီးတော့ဖတ်တာကြောင့်နောက်ကဝေဒနာလာတယ်ဖတ်တာကောင်းတဲ့အာယုံလေးတွေ့ထိပေးလိုက်တယ်တွေ့ထိပေးလိုက်တဲ့အခါကျတော့ကောင်းတဲ့အာယုံခံစားတော့ဒါကိုသကုတံဖတ်တာဆိုဝေဒနာသကုတံမတ်တာကြောင့်မို့ ဒုက္ခကောင်းတဲ့အောင်တွေ့ထိပင်ဒုက္ခဝင်တာမကောင်းတဲ့အောင်တွေ့ထိပင်ဒုက္ခဝင်တာကောင်းတာလည်းမဟုတ်ဆိုးတာလည်းမဟုတ်တာမှတွေ့ထိပင်ဥပ္ပခဝင်တာခေါ်တယ်အဲ့ဒီဝေဒနာတွေပေါ်မှာလည်းဘုန်းကြီးတို့တာယာတာပဲတာယာနေတာသမုဒိယသစ္စာဖြစ်တော့ဒါကြောင့်မို့သူကဒီဝေဒနာပေါ်မှာလည်းဒီတဏှာကဖြစ်တယ်တဏှာကတက်ဝင်ပြီးတီးနေတယ်ဒီလိုပြောလို့ရတော့ပြီးတဲ့အခါကျဘာဆက်ဟောလဲဆိုဘုရားကဝေဒနာပြီးတော့ သူကတင်ညာပေါ့ဗျာတင်ညာမှာလည်းဘုလိုနတ္တလက္ခဏာတုံးကပြောပြောခဲ့ပါတယ်တင်ညာကြတော့ရူပယုံမှတ်သားရင် ရူပတင်ညာပေါ့အစင်းလေးကိုမှတ်သားတိုင်းရူပတင်ညာအတန်ကိုမှတ်သားတိုင်းသရတင်ညာပေါ့အနံ့ကိုမှတ်သားရင်ခန္ဓာတင်ညာအရသာအစားစရာကိုမှတ်သားတာယတာတင်ညာအတွေ့အထိကိုမှတ်သားရင်ဖုရဘတင်ညာပေါ့ကြံတွေ့စရာ အာယုံမှတ်သားနေဓမ္မတင်ညာကိုအဲ့ဒီပုံမှာလေဘုန်းကြီးတို့ကဆွဲလန်းတာတာယာနေဒီအမှတ်သားတွေကိုလည်းတာယာတာဒါငါဖေပဲအမှတ်တာဒါငါမေပဲဒါငါသားပဲငါသမီးပဲငါကြောင်းပဲဒါငါတင်ငန်းပဲဒီလိုမှတ်မှတ်သားထားတာပေါ့အဲ့ဒီပုံမှာလည်းတာယာတာပဲတာယာတော့တဏှာဖြစ်တော့ပေါ့ဒါကြောင့်ကိုဒီတင်ညာ6ပါးပေါ်မှာလည်းတာယာပြီးတဏှာဖြစ်တယ်တဏှာသက်ဝင်တည်နေတယ်ဒါမိတ်များ နောက်စေတနာ6မျိုးရုပ်အာယုံကိုကြောင်းပြုပြီးတော့စေနာဖြစ်ရင်သူကအိမ်မှာစေနာတစ်မျိုးဖြစ်တော့ဗျာစေတနာလည်း6ပါးရှိတော့ဗောဗျာစေနာ6ပါးနော်ရူပစင်တင်စေတနာရုပ်အာယုံပေါ်မှာဆေးစောတိုက်တုံးမှုဖြစ်တာမျိုး ရူပရူပသေစိနာတတ္တသေစိနာရောအောင်မှာလည်း6မျိုးပေါ့နော်တဏ6မျိုးရူပတဏရုပ်ကိုကြောင်းပြုပြီးတဏဖြစ်တယ်ရူပရောအစင်ကိုအာယုပြုပြီးတဏဖြစ်တယ်တတ္တရောအာယုပြုပြီးတဏဖြစ်တယ်အဲဒီလိုတဏ6မျိုးပေါ့ရူပတဏတတ္တတဏဆိုင်6မျိုးပေါ့ဝိတက်မှာလည်း6မျိုးဖြစ်တယ်အကုန်လုံးဟောတော်ပါတယ်ဝိတက်မှာလည်း6မျိုးဝိတက်ကြတော့ဘာဟော ရူပဝိတ္တပေါ့အစေအာယုမှာကြံတွေးနေတာကိုရူပဝိတ္တအသာအာယုမှာကြံတွေးတတဝိတ္တအဲ့လိုဝိတ္တ6မျိုးပေါ်မှာလည်းတဏှာဖြစ်ပါတယ်ဝိတ္တ6မျိုးပေါ်မှာတဏှာဖြစ်တယ်ဒီပေါ်မှာဆွဲလန်းတော့တဏှာဖြစ်တော့ဗျာဝိสาร6မျိုးရူပဝိสารတတဝိสารအစင်းအာယုမှာဒီကတော့ဆင်ញင်တုတ်တနေတဲ့သူတို့ကတော့ပညာခတ်ဆန်တာပဲဗျဝိสาร6မျိုးပေါ်မှာလည်းသူက ဏဖြစ်တယ်အလုံးပြောရင်တော့ဒီမှာမကြောက်တာတွေပါလာနေမယ်နော်ခါတိုင်းကိုဆတ်စကတော့ကြောက်တာတွေပိုးပါလာတယ်နည်းနည်းလေးပဲနားထောင်တာမယ်နော်ဒွါရ6ပါအာယုံ6ပါဝိညာဉ်6ပါဖတ်တာ6ပါဝေဒနာ6ပါပညာ6ပါစေရနာ6ပါတဏ6ပါဝိတက်6ပါဝိสาร6ပါအလုံး66 10ခုရှိတယ်6ပါ6ပါ 60ပြီး60ပေါ့ဗျာအဲတဏှာ60ဖြစ်လာအဲ့ဒီတဏှာ60ပုံမှာဒီခုနကဘုန်းကြီးတို့ပြောခဲ့တဲ့ကာမတဏှာဝိဘဝတဏှာကာမတဏှာဘဝတဏှာဝိဘဝတဏှာအဲ့ဒီဟာနဲ့ပြန်မြောက်လိုက်တာမြောက်ရင်အဲ့ဒီမှာတဏှာပေါင်းဘယ်လောက်180ဖြစ်လာဒီဒီဘုရားဟောအာသရိပဒံတုတ်တာနဲ့မှာအဲ့ဒီ 180ခုမှာဘုန်းကြီးတို့ဗာပြမရောက်နိုင်တဲ့အစ္ဆဒဒီ180အစ္ဆဒတဏ္ဍမှာကိုယ်တဏ္ဍမှာလည်းဖြစ်တယ်သူများတဏ္ဍမှာလည်းဖြစ်တယ်ဒါကြောင့်ကိုယ်တဏ္ဍမှာဖြစ်အစ္ဆဒတဏ္ဍဖြစ်တော့ဗျာသူများတဏ္ဍဖြစ်ဗိဒတဏ္ဍမှာဖြစ်တော့ဒီနှပါးနဲ့ထပ်ပြီး360ဖြစ်တယ်တဏ္ဍ360အဲ့ဒီတဏ္ဍ360ကိုကာလသုံးပါပေါ့အတိတ်မှာလည်းဖြစ်တယ်ပြစ္ဆုတ်ပါမှာလည်းဖြစ်တယ်နာဂမှာလည်းဖြစ်တယ်ဒီကာလသုံးပါးနဲ့မြောက်လည်းအများကြီးဖြစ်သွား1080တောင်ဖြစ်သွား ဒါကတော့ဒီမာသရိပြန်တောက်တာလို့ဘုန်းကြီးတို့ပြောကြတာပေါ့ဒါမျိုးလို့ဘုန်းကြီးတို့အများသုံးတာတော့ကျမ်းဂန်များတော့အဲ့ဒီလောက်ထိမပြောဘူးဗျကျမ်းဂန်များမှာဟိုတလောကမေးလို့မေကုံဖြေတဲ့ချိန်တော့ဒါလေးပြောပြဖြစ်ပဲတဏှာစစ်တရားရှိဆိုတော့အဲ့မှာပြောပြဖြစ်တယ်ပေါ့အဲ့ဒီလောက်မှတ်ထားရင်လုံလောက်ပါကျမ်းဂန်များမှာတော့ဘာပြလဲဆိုတဏှာရည်တရားရှိခရက နိကေမာနိဒိတာထေရမှာ3မာမနိဒိတာထေရ138မှာအဲ့မှာဆောင်းပုံလေးနဲ့ပေါ့ဗျာတဏှာ3တန်တိထာကအာကန္တာနဲ့မြောက်တဏှာရှိတရားရှိဖြစ်ကိုမာယောကိုခန္ဓာကိုမာတရားတဏှာဒီတရား7ပါးဖြစ်နိုင်တယ်ဒါအတွက်ပြပါတဏှာ3တန်တိထာကကာမတဏှာအာယော၅ပါးကာမဂုဏ်တရားတွေဆွဲလန်းတာတာယာတာနှစ်တတ္တကာမတဏှာ ဝိဘဝတဏဆိုတာကမြဲတယ်လို့ယူဆပြီးသတ္တရဒိဋ္ဌိနဲ့တာရတာနှစ်သက်တာဝိဘဝတဏဒီဘဝဒီဒီဘဝပြီး ပြတ်တော့တာပဲဒါဥစ္စေရာဒိဋ္ဌိနဲ့တွဲပြီးတာရတဲ့တဏဝိဘဝတဏတဏသုံးတန်ကအဲ့ဒါပြောတယ်တဏသုံးတန်တည်ထားပြီးတော့အာယု6ပါးပေါ့ဒီတဏသုံးပါးတဏသုံးပါးဘာအာယုပြုလဲအာယု6ပါးအစင်အာယုနဲ့အာယုပြုပြီးတော့ဒီတဏဖြစ်တာအတာယုအာယုပြုတဏဖြစ်တာတဏ ကာမတဏှာဖြစ်ဝိဝတဏှာလည်းဖြစ်တယ်ဘဝတဏှာလည်းဖြစ်တယ်ဒါကြောင့်မကာမတဏှာဘဝတဏှာဝိဝတဏှာဒီတဏှာသုံးပါးအာယု6ပါးအာယုပြုတဲ့အတွက်အာယု6ပါးနဲ့မြောက်6 3 18ပေါ့ဗျာတဏှာ18မျိုးဖြစ်သွားတယ်အဲ့ဒီတဏှာ18မျိုးဟာတဏှာ3ဏတိထားပြအာဂတာနမြောက်အာကအာယု6ပါးကိုပြောတယ်ကာကကာလ2ပါးကိုပြောတယ်ဣစ္ဆဒတန်နဲ့ အဲကာလသုံးပါပေါ့ဗျာကာလသုံးပါဆိုတာကဘာလဲပစ္စုပန်ဒိဋ္ဌာကပေါ့ဒီတဏခုနကတဏ3ပါးကိုအာယု6ပါးနဲ့မြင်တော့တဏ18ပါးဖြစ်တယ်တဏ18မျိုးလုံးကကာလ3ပါးနဲ့ဖြစ်တဲ့အာယုအာယုပြုနေတဲ့အတွက်ကာလ3ပါးထပ်မြောက်18 3လီ18 3လီဆိုတော့ဘယ်လောက်လဲ54ပေါ့ဗျာအဲ့ဒီ54တဏအလုံးဟာ ကိုယ်တဏ္ဍာမှာလည်းအာယုံပြုတယ်သူများတဏ္ဍာမှာလည်းအာယုံပြုတယ်အဲ့ဒီအာယုံပြုတဲ့အတွက်တဏ္ဍာနှစ်ပါးနဲ့ထမြောက်တဏ္ဍာအစစ်တရားရှိဖြစ်ကိုမှရောက်ဒီလိုဟောတာပေါ့အဲ့ဒီလောက်တော့သိရမှာပေါ့ဘာဖြစ်ဖြစ်ပေါ့ဗျာဘုန်းကြီးကဒီမှာဖះပြောလို့ရင်ကဒီတဏ္ဍာတွေဟာအာယုံပြီးဓာရကိုကြောင်းပြီးပြီးတော့ ဒါတော့မိပြီးတော့လေတဏှာဖြစ်မှာအာယုံမိပြီးပြတဏှာပြဝိညာဉ်မရှုမှတ်ရင်တော့ဖြစ်နေမှာပဲရှုမှတ်နေတော့ဒီတဏှာရပ်သွားမှာပေါ့ဗျရှုမှတ်တာကိုရည်ကြည်တာတဏှာဖြစ်စရာအကြောင်းတွေအများကြီးပဲအဲ့လိုနားလည်ထိုင်လုံတော့ပါဟောတဏှာကိုယ်ဓာရ6ပေါ့မှလည်းဖြစ်နိုင်တာပဲအာယုံ6ပါးမှလည်းဖြစ်နိုင်တာပဲဝိညာဉ်6ပါးမှလည်းဒီတဏှာဖြစ်နိုင်တာပဲအဲ့ဒီလောက်သိတိုင်းမဆိုးပါဘူးဘတ်တာ6ပါးမှလည်းဖြစ် ဝေဒနာ6ပါးမှလည်းဖြစ်နိုင်တာပဲတတိလွတ်နေတော့ဒီတဏှာတော့ဖြစ်နေပါဘူးတတိမလွတ်ရင်တော့မဖြစ်ပါဘူးအဲတတိနဲ့နေဖို့ဒါကြောင့်မာသီဗလန်တော့ကိုအဓိကထားဟောတာဒါတွေကိုတတိနဲ့ရှုမှတ်ဖို့တတိညာနဲ့ရှုမှတ်ဖို့အဓိကဒီဖရာဒီတတိပ္ပံတော့ကိုဟောကြားတာဒီတဏှာနဲ့ပတ်သက်ပြီးတော့ဟိုနာကမာသီဗလန်တော့လို့ဆိုတဏှာတွေအများကြီးပဲအ ਨੇ ဆိုဘုန်းကြီးတို့ကတော့ဒီတဏှာ အစစ်တရားရှစ်ထလောက်တော့တည်ထားပါဗျာတဏှာ၃တန်တည်ထားခံအာကန္တန်နဲ့မြောက်တဏှာအစစ်တရားရှစ်ဖြစ်ဤကိုမှရောက်ဒီဆောင်မှုကတော့ရှေးဆရာတို့ရေးတာတင်ပါလေဘယ်သူရေးမှန်းတိကျဘုန်းကြီးမသိပါဘူးအဲတဏှာကြောင့်ဆက်ပြောင်းမယ်နော်နောက်တဏှာပါလဲဆိုဘုန်းကြီးတို့ဝိသုဒ္ဓိမဲ့ကြံရေးခဲ့တဲ့ရှင်မဘုရားသားကဖေဟာဟောထားတဲ့တရားတစ်ပုဒ်ကိုယူပြီးရေးတာပါပဲ ဘုရားကိုနတ်တုံဘုပြမှာပေါ့တကူကနေလာမေးတာရှိတယ်။ဘာမေးလဲဆိုအန္တောစရာဘိဟိစရာစရာယစတိတာပစာတဏ္ဍကောရမပု္ပ္ပာမိကောဣမဝိစတရေစတံဒါမေးတာပေါ့ဗျာ။ဘာမေးလာလဲဆိုတော့အတွင်းမှာလည်းအရှုပ်တွေအန္တောစရာ base ကအပြင်မှာလည်းအရှုပ်အထွေးတွေဖြစ်နေတယ်စတာယအတွင်းအပအရှုပ်ထွေးတို့ဖြင့်ပဇာယတတ္တဝါပေါင်းကို စတိတာရှုပ်ထွေးတယ်မြတ်စွာဘုရားတဲ့တတ္တဝါတွေကအတွင်းမှာလည်းရှုပ်ထွေးနေတယ်တဏှာနဲ့အပြင်မှာလည်းရှုပ်ထွေးနေတဲ့ဒီတဏှာနဲ့ပဲတန်တန်ကောရမဘုရားကြီးမြတ်စွာဘုရားဘုရားကောရမဘုရား အဲ့ဒီရှုပ်ထွေးနေတဲ့ဒီတနာရှုပ်ထွေးကိုကောဤမှာဝိဇ္ဇတေစတံဘယ်ပုဂ္ဂိုလ်ကဒီတနာတွေကို ဖြည့်ရှင်းနိုင်ပါတယ်ဖေဟာဒါမေးတော့ဘာသာ6ပါးမှာလည်းဒီနိတ္တမှုတဏှာရှုပ်ထွေးတယ်ဖြစ်တာပဲအာယု6ပါးမှာလည်းနိတ္တမှုတဏှာရှုပ်ထွေးတယ်ဖြစ်တာပဲ ခုနဝိညာဉ်6ပါးမှလည်းနိတ္တမှုတဏှာရှုပ်ဖြစ်ဖြစ်တာပဲဘတ်တာ6ပါးမှလည်းနိတ္တမှုတဏှာဖြစ်တာဝိညာဉ်6ပါးမှလည်းနိတ္တမှုတဏှာဖြစ်တာပဲနော်အများကြီးပေါ့ဗျာအဲ့ဒီလိုရှုပ်ထွေးနေတဲ့အတွင်းမှလည်းဖြစ်ပြင်မှလည်းဖြစ်နေတဲ့အရှုပ်ထွေးတဏှာတွေကိုဘယ်ပုဂ္ဂိုလ်ကဖြည့်ရှင်းထုတ်နိုင်ပါလေဒါဖြစ်အဲ့မှာမြတ်စွာဘုရားဗာမိတ်နဲ့တိလေပဋိဌာယနိရောဓပညောစိတ်တံပင်ရင်းဆောက်ဝါဘာဝယံ အာတာပိနိဘကောဘိက္ခုသောဣမံဝိဇတေယစတံဒီကာထာလေးအခြေပြုပြီးဝိသုဒ္ဓိမကျမ်းကြီးဖြစ်ပေါ်လာတာအဲ့မှာတော့သူအမေးကိုမမေးတော့ဘူးအဖြေတန်းဖြေပြီးတော့ဝိသုဒ္ဓိမကျမ်းကြီးရေးချလာတယ်ဟုတ်လားနောက်အုပ်ဝိသုဒ္ဓိမဆိုအဖြေရပါလေဆိုတပ်ပညောတိဟိပရိတန်ဒီပညာနဲ့ပြည့်စုံတဲ့နရောပုဂ္ဂိုလ်ဒီတိလေတိလနဲ့ပရိထာတိ ဒီပရိသန်ဉာဏ်နဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ဟာသီလပြည့်စုံရမယ်သီလပြည့်စုံဘာလို့အောင်လဲအတ္တဘီတမ္မပံလုံလာနဲ့ပြည့်စုံတရားကိုတမ္မပံတရားလုံလာနဲ့အညီအထောက်နိဘကောအထောက်တဲ့နီကိုလည်းကြွမ်းကျင်မယ်အနာမနာအတွက်အနာမနာကြွမ်းကျင်ညာအထောက်ရမယ်ဓကမ္မဓမ္မိုင်းဓကမ္မနာကိုကြွမ်းကျင်ညာအထောက်တာ အဲ့ဒီလိုကျွမ်းကျင်အထုတ်နေတဲ့ပုဂ္ဂိုလ်ဟာအဖြစ်မလဲဆိုစိတ်တန်တမာရိယာလာတယ်ပြင်းချင်းစဝိပဿနာပညာတွေဖြစ်လာတယ်ပွားများနေပေါ့ဗျာအဲ့လိုပွားများနေစိတ်ကိုလည်းတမာရိဖြစ်အောင်ပွားမယ်ပညာဖြစ်အောင်လည်းပွားမယ်အဲ့လိုပွားများတဲ့ပုဂ္ဂိုလ်ဒီတဏှာရှုပ်ထွေးကိုဖြစ်ရှင်းနိုင်ပါလိမ့်မယ်ဒါပြောတော့အဲ့တော့ပထမဆုံးအင်္ဂါရက်ကနံပါတ်1ကဘာလဲဆိုဘုန်းကြီးတို့တိဟိတ် သဗ္ဗညောတိဟိပရိတန်ဒီနေတဲ့ပုဂ္ဂိုလ်ဖြစ်ရမယ်နော်ဉာဏ်ပါတဲ့ပုဂ္ဂိုလ်ဖြစ်မှတရားရတယ်ဉာဏ်ပါတဲ့ပုဂ္ဂိုလ်မဖြစ်လို့တရားမရဒါကိုတိဟိပရိတန်ဒီပညာခေါ်တယ်နော်ဒါကတော့အထုတ်ကြည့်မှာပဲကိုယ်မှတိဟိပုဂ္ဂိုလ်ဟောမဟုတ်ဆိုသိတယ်တိဟိပုဂ္ဂိုလ်ဟောမဟုတ်သိခြင်းတရားထုတ်ကြည့်လို့ဥရဗျာဉာဏ်ဖြစ်သွားရင်ဒါကတော့တေချာဝတိဟိပုဂ္ဂိုလ်ပဲ ဘုန်းကြီးတို့ဟိုလောကပြောပြောရင်တော့ဒေါက်တာဘွဲဘုရားကြီးဒေါက်တာဆောင်းဒေါက်တာဒီလိုဘွဲရတာမျိုးတိဟိပုဂ္ဂိုလ်ပြောတာမဟုတ်ဘူးပေဝန္တာရလို့တိပိကအောင်လို့ဒါတိဟိပုဂ္ဂိုလ်ပြောတာမဟုတ်ဘူးတရားတွေအားထုတ်လိုက်လို့ဝိပဿနာဉာဏ်နေဝိပဿနာအထုတ်လို့ဝိပဿနာဉာဏ်ဥပ္ပခဥဒ္ဒဗျာဉာဏ်တော့ဖြစ်တာတိဟိပုဂ္ဂိုလ်ပဲအဲ့လိုတိဟိပုဂ္ဂိုလ်လည်းဖြစ်ရမယ်ပြီးတော့သီလေပရိထာယသီလနဲ့လည်းပြည့်စုံရမယ်ပြီးတော့ တမ္ပပဒံအတ္တပိတမ္ပပဒံဒုံလဝိရိယလည်းရှိဆုံးပြီးဆုံးအောင်မယ်ပြီးတော့နိပကောကိုအထုရမယ်တရားတွေကိုကျွမ်းကျင်ရမယ်အဲ့ဒီကျွမ်းကျင်တဲ့အတိုင်းအားလည်းအထုရမယ်အထုတဲ့ကံမှာပထမဆုံးတမာရီစိတ်တန်စိတ်တည်ကြည်ပြီးတော့တမာရီအောင်ပွားတယ်တမာရီမရဘဲနဲ့ဝိပဿနာပြောင်းလို့မရဘူး သမာဓိရပြီဆိုမှတော့နောက်ဝိပဿနာအထုတ်ဝိပဿနာအထုတ်တဲ့ကလည်းဝိပဿနာဉာဏ်ဖြစ်အောင်အထုတ်ဝိပဿနာဉာဏ်ကြီးဆင်းရဲဖြစ်မှမဉာဏ်ပညာရမယ်မဉာဏ်ပညာရမှတဏှာကသူအတိုင်းတာနဲ့သူပယ်တာနော်အဲ့ဒါမျိုးမှတ်ထားမယ်ဒီတော့သူအတိုင်းတာနဲ့သူပယ်နိုင်အောင်ဘုန်းကြီးကအဲ့ဒီဒီမှာတော့ဗာပြောချင်တာလေတဏှာနဲ့တဏှာရှုပ်ထွေးကိုဘယ်လိုပယ်နိုင်လဲဆိုရင်ခုနက ရုပ်တရားနံတရားတွေပေါ်မြင်တာပဲဖြစ်ဖြစ်ကြားတာပဲဖြစ်ဖြစ်ဒါလေးကိုမှတ်နိုင်ရမယ်ဘယ်လောက်မှတ်နိုင်မလဲပေါ်ပြီးပြောဖြစ်ဖြစ်ပြောပေါ်ပြီးပြောဖြစ်ဖြစ်ပြလို့အဲ့လိုမိုင်းမိုင်းနဲ့ဘယ်လိုဖြစ်လာလဲဆိုတော့ခတ်တတ်တော့ခတ်တတ်တော့ပြောက်ဒါလေးတွေ့လာနောက်အပြက်ကြီးတွေ့လာအပြက်ကြီးတွေ့လာရင်ဘယ်သာရတော့မလဲအပြက်ကြီးမြင်နေအောင်ဘာကြည့်လိုက်ကြည့်လိုက်အပြက်ကြီးအတမဲနာတော့နာတော့အစိမ့်ပဲကြည့်ကြည့်စားစရာပဲစားစားဟောအပြက်ကြီးလည်းတွေ့နေသူကမလို့ချင်တော့မနစ်သက်တော့အဲ့လောက်ထိအထောက်ရမယ် အဲ့လိုအထုံးနေဒါဝိပဿနာမဉ္ဇဉ်ဘုံညာမရသေးဘူးနော်ဝိပဿနာညာအခိုက်တန်တော့ပြောတာမဉ္ဇဉ်ဘုံညာရရင်တော့သိချတာပေါ့ဗျာမဉ္ဇဉ်ရသွားပြီဆိုရင်တော့သောတာပတိမဉ္ဇဉ်ရသွားပြီဆိုရင်တော့ဒါတော့အတိုင်းအပေကိုကြားစေတတ်တဲ့တဏပယ်ပြက်လိုက်တော့ပေါ့ဗျာပယ်ကိုကြားစေတဏတော့မဖြစ်တော့တရားဂိုင်းမဉ္ဇဉ်ရရင်တော့သူကအကျဉ်းစားတဏတွေပယ်ချလိုက်တော့အနာဂိုင်းမဉ္ဇဉ်ရရင်တော့ကာမတဏနဲ့ဒေါသပယ်တာ ရတ္တမဉဏ်ရသွားတဲ့ခါကျရူပအရူပဘဝတဏှာတွေပယ်သွားတော့အဲ့ဒီလောက်ဒီအာထုတ်ရမယ်နော်အဲ့ဒါလောက်ဆိုအာထုတ်နိုင်ရင်ဒီမဉဏ်ဖွညာသွားရင်တော့လုံးရသွားရင်တော့လုံးဝတဏှာကုန်သွားတော့ဒါမှမဟုတ်ဘုန်းကြီးတို့အဲ့လောက်မရှုအဲ့လောက်မဉဏ်ဖွညာမရသေးတဲ့တိုင်ပေါ်သမျှအယုံရှုမှရမယ်ရှုမှနေရင်ဘာဖြစ်လဲပေါ်ပြီးပြောဖြစ်ပြီးပြောမြောင်ရှုအဲ့ရန်တစင်တရားဝိပဿနာဉာဏ် ဖြစ်လာမယ်အပြက်ကြီးတဲ့မြင်တဲ့ဘင်္ဂညာမျိုးတော့ရောက်သွားပြီဆိုဟိုပဲအထက်ထက်ညာနေဆိုဘိုးမตายရတော့အပြက်ကြီးမြင်ตายရအတွက်ဒါတဏှာစရာမရှိတော့ဘူးအဲ့တော့အတွင်းရှုပ်ကလည်းဝင်စရာမရှိတော့ဘူးအပြက်ကြီးမြင်အပြင်းရှုပ်ကလည်းကိုယ်တဏှာမဝင်ပြီးနှိမ့်ဆက်စရာမရှိတော့ဘူးယုံနာတရားတွေအနေချဒုက္ခအနတ္တသဘောသိနေတဲ့ခါကျတော့ဘုန်းကြီးတို့ဒီယုံနာတရားတွေမှာနှစ်သက်မှုသဘောကြောင့်မရှိတော့မရှိတော့မဆွဲလောင်းပေါ့ဗျာ မဆွဲလန်းတော့ဝိပဿနာဉာဏ်နဲ့ဆင်းဆင်းတက်သောတာပတိမဲ့ဖို့တရားကိုင်းမဲ့ဖို့နာကိုင်းမဲ့ဖို့ရတ္တမဲ့ဖို့ရသွားရင်တော့ဒီတဏှာရှုပ်ထွေးရလုံးဝဖြည့်ရှင်းနိုင်ပါတယ်လို့ဒီလိုဖျောင်းဟောလို့ဒီမှာဒီနေ့ဟောပြောတရားတော်များကိုကြားနာတဲ့အတိုင်းလိုက်နာကျင့်ကြအထောက်နိုင်ကြသဖြင့်မဉ္ဇဏ်ဖူဉ္ဇဏ်နိဗ္ဗာန်ကိုရလို့ရောက်လွယ်နိုင်ကြတဲ့ပုဂ္ဂိုလ်များဖြစ်ကြပါစေ။